သူရှင်မဟာဗောဓိမင်းဆရာတော်ဖျားကြီးမဟာနိုင်တော်စခန်းအတွင်၌73ရက်9လ2009ခုနှစ်တွင်ဟောကြားတော်မူသောဉာဏ်ကိုဉာဏ်နှင့်ရှင်ယူပါတရားတော်ရာဇဝင်ကြီးကြသူ့နေကတော့လမ်းကြီးလိုမနေဘသူမှလူမသွားတော့အိမ်နဲ့ကုန်ရဟင်အိမ်နဲ့ကုန်ရအဲဒီဒီတော်ဟိုလာဟူလို့ တော်မူနေတာကအဲ့ဒီလာဟုဖြူလျှောမလောတော်မူနေတာတူဆန်နေရပြီဟိုကာလံပေးပါလို့ရှိဟုတ်ကဲ့အခုနေရဆန်နေတယ်ဒီမှာအဲ့ဒါအဲ့ဒါပုရောဟိကတို့လိုမျိုးဟိုတောင်များစပါးပြန်ဟင်ဒီမှာပေါက်ပြားလေးလို့တောင်ကပန်းကိုပေါက်ပြားလေးနဲ့တူတူကြည့်သေးတာတို့စိုက်တာမဟုတ်ဘူးကြည့်သေးတာကြည့်သေးတာ era liga para hoy a rubro se tiene que mate era li tú lo si lo y lo va yo o pa o te ve di yo mo tú si lo y si ya tú lo y si tú so tú pene con lo y si ya ya es más ya era liga era lo muy de que pausa que ya nada diga ခံလို့ကြတာသူတို့ကမှဖြစ်တယ် ကျန်နေတာကပို့ရင်ပို့ပြီမပို့ရင်သူစားတရားမရှိဘူးအေးအဲ့ဒါလေးတွေသူလက်ထုံလေးပို့ပြလက်ထုံလေးနဲ့ထောင်းစားစားတာအဲ့ဒီသူဝင်တန်တော့နိုင်ယူလို့တောင်းမမြင်တော့ဘူးသူဘယ်သူမှမသိဘူးမခံမိုးတမ်းမခံပြီးတော့သူတို့စီခေါ်လာတော့ဘာကပါဖနာတယ်တို့စီတော့ကင်ပတ်ဖို့ဒီမှာတော့ဘာကပါလေသူတို့ဘာကပါဖနာတယ် ရဲဘော်ကျန်တဲ့ဘုရားတင်ပါသင်ပါသဘာဝတော့ဘုရားအဲ့ဒါမပေါင်းမတော်ရဘူးကြာတို့ယဟန်ကဖုံးခါဘယ်ထီးနဲ့ဘနာပါပါလဲတိုင်သွားတာဟိုရှောင်းဘုံကြီးကဖုံးပါမခံဟိုကတော့ဘုရားဟုတ်ပြာတော့ဘုရားလားဘာလို့ဘုရားတုံးတော့ဘုရားလားညာနေကြပါတော့ဘုရားမမဒီမနေကြ ကိုယ်ကိုရှမ်းနေတော့တို့လူပါလို့ပါကြဟင်အရင်ကရှမ်းနေရေးသိတာဗျအခုစတဲ့သိတာဗျအခုမတော်ဆိုင်ကနေဖြစ်ပြီးတို့ဟာကဘလို့လဲပါဟင်ဟင်ဒီအရင်ကဟိုဒူဒူနေဆောင်တောင်းပွားတယ်ရှမ်းနေပြီးရှမ်းပုံးကြီးကိုကြည့်ဘူးဘာလို့ဆိုင်ကြီးတလုံးလုံးတင်မပါကြီးတလုံးလုံးနဲ့မတော်ဆိုင်ကြီးတခုလုံးနဲ့အဲ့ဒီရှမ်းနေတို့နေကြတာသိတယ် ဟုတ်ရောဟင်ခေကအောက်ဆုံးသွားပြီဟင်အောက်ဆုံးသွားပြီဟင်နောက်ဆုံးသွားရင်အောက်ဆုံးသွားတာနဲ့တူပြီပဲဟုတ်ရောအောက်ဆုံးသွားဟင်ဘယ်လိုကြိုးကတော့ဟိုကူတောင်းပြီးမှမပြီးဘူးဒီလိုဘုနာလည်းအဲအဲ့လိုဆုံးဆုံးမလားလည်းရှိမှရှိပြီလေကိုယ့်ကိုဆုံးဆုံးကဆင်းရတာကိုဟင်ဟင်အဲကြုံသိတယ်ထဲလို့သိရတယ် ဒီကြတဲ့တော့ဥက္ကန္တလေးတဲ့လူသားလေးဖရာဖရာတာပြီးစင်းဟုတ်ပြီသူတို့ကတော့ဘယ်နာမှာအောက်ကတော့ချုံလေးပြီးပါလာလို့ကိုအပါတော့သူတို့ကတော့မတော်တော့အမကောင်းကြအဲ့လိုဝါရကြအဲ့ဒီမှာတို့အာတို့သင်ကြားဒီဘဝတွေအေးအေးပြီးတော့တွေးကြောခွင့်ပြောတာတွေးကြောပြီးတာကနေတော့ရောဟိုးဟိုး ကြောင်းရပေါ်ရကနေနောက်တော့လူရဲ့စိတ်ဖြစ်တဲ့စီတိတော်လာတယ်စိတ်ကြိုက်တော်နဲ့ရှမ်းတော်ကဒီလိုတော့မုန်နေနဲ့ရှမ်းနေပြီးလိုက်တဲ့ဘူးဟင်ဟုတ်ပြဒီမုန်နေနဲ့ရှမ်းနေပြီးလိုက်တဲ့ဘူးကဟင်ချာလက်ပြီးပွားနေရတာကတို့တော့ခေါ်မှုကြဟင်အဲမျက်စိကတော့ဘုရင်ကိုခေါ်မှုကြဟင်ခန္ဓာကိုယ်တည်းမကောင်းရင်ကြသဘင်မကောင်းရင်ကြအဲသဘင်က အသိ30လောက်ကတော့ဖြူတာဗျအခိုင်ကြီးတာကိုစာပေကိုစာချက်တာကထိုင်ရတာကိုဟင်အဲ့တော့အောက်မှာကိုယ်မလဲပဲနဲ့အခုမလဲတော့ရဲကောင်းမှုကြဟင်အဲပြီးတော့ခြေတော်တွေဆိုအဲ့ဒီအဲရဟန်းတော်ဝါလောက်ကတွေကတဲ့ပြီးနဲ့ဘလို့ခူးထူဘာမှမရှိဘူးဗျထုံကုန်ထုံကုန်ချင်းကုန်အဲ့တော့တိတ်ခဲ့တယ်ဟင်ဟင် ဆန္ဒသာတို့ပါလို့ဖောက်ပြန်တာတဲ့ပေါ်ဟင်အဲ့ဒါဖောက်ပြန်နေတာသူကလာကောင်းနေတယ်နေတာဟုတ်ပါဗျာဟုတ်ကလားဗျာဟုတ်ပါဖောက်ပြန်နေတာဗျာဟုတ်ပါဗျာဟင်ဟုတ်ပါဟင်ကောင်းနေတယ်ပြီးတော့ငါလူလေးကြီးများမနေနဲ့အိုးပြဟင်အာတို့တထုံတခါကြီးလားဟောသူဆိုင်ရမျိုးလားဘယ်ပါလို့ဟိုဟိုတေုပ်သေးပါလား ပါလို့ပေါ့ပေါ့လာသူတို့စီဘုံမပါပဲတည့်ဟုတ်ဘူးဟုတ်ဘူးတထုံကဘုံကြီးဘုံများတယ်ဘုံလုံးဘုံများဘုံကြီးကိုလာနော်ပြန်ပါပြန်ပါဘုံများရှမ်းရှမ်းလည်းရှိရှမ်းဘုံဒီတော့တော့ကများတာမတင်တာဘုံကြီးတို့တာဤတို့အင်းကြိုက်တောင်လုံးကတို့တထုံသေးရုံကပြောတော့ဆင်းမူလေပြတ်တယ်ဟောအနာပဖို့တယ်ဟုတ် အပြင်းမစရာကပြောတော့ဆင်မူလေပြတ်တယ်။ခေါင်းအုပ်စိတ်တော်တချောင်းလုံးကိုဆန္ဒလုံးတော့ပုံကတထုံဖေးလို့မတလားလောက်ကြာနေ။ဟုတ်ပါဗျ။ဟင်တထုံမှာတော့တလားနေပြဘူးကြဗျာ။ဘယ်မှာတော့ရောက်ဘူးဖေးဖေးဦးတယ်။သူကလာဗျာဣဒကာရီ။ဟုတ်ပါဗျာ။ကျောင်းတော်ပြီ။ဟုတ်ပါ။အဲဒီမှာတရားဗျာ။ဟုတ်ပါဗျာ။တရားကောင်းလာမှာ။တရားတရားဘုမာလာဆိုတာဘုမာလာတောင်းပါ ဟိုအေဒီဟိတသာရီကဆိုတော့ပုံကြီးပါဟောဆိုရမှာပုံမှန်လာလေးရပါလားအဲ့ဒါကဒူတောင်ကြီးကပန်ကုန်မူပေလို့သူကဟိုသုံးဆန်းခံလာတာဟိုအဲ့တော့ဒူသုံးဆန်းလွာနဲ့သူလည်းရှိပြီးတော့သုံးဆန်းလွာကအေဒီကိုပေလို့ပြပြန်ပါဗျဟုတ်အဲ့ဒီအနေနဲ့သူအထုံဖေးလို့တအားကြတယ်ကြာသူကဟုတ်လားဟင်ဟာလားဆေးရောင်အမြင်ကတော့အခုခံရတာလေဟုတ်ဗျာ ဟင်အဲတောင်ပြမကတခါရုပ်မြည်ပြီးဂုံးနာတယ်ကြခင်မှုတဲ့တပီတော်တို့ဆေးရုံက9ရက်လောက်သာအခါနာပြအဲ့လိုကိုပြောတာကြဟင်နီနီကုန်းဆိုရှိတော့ဘူးကြာအဲ့ဒီနီနီကုန်းတူတယ်ရခင်လို့ဟင်ခင်လို့လို့ခင်ဦးလို့ဟင် ကျင်ဥလို့ပဲအဲကျင်ဥထင်တာပါပဲအဲဒါတို့စီတာဝန်ကအဲပါအဲတပီတော်တို့စေယုံကငားရတာအခန္ဓာဗျာပါတို့ကတလားချုပ်ဟင်ဆရာအောင်မြင်ခအောင်ကိုဒီတရားဆောက်တာကတော့ဒီဒီလိုငါရောမကြောက်ဘူးပေါ့တို့ဒီငါကြောက်ပဲကြောက်တယ်အဲဒီကတလားပြီးလို့ဆင်းလာတာတော့မပြောက်လို့အပြင်ကနာဖို့ဆရာနဲ့ပူလာတာဆို ဟင်ဟင်ကိုအသေးပြဟင်ကိုပြီးတာအာလုံးကစားလို့စင်ကြိုက်ကဝင်ပြီးတာ29ခုနှလုံးပြမဲ့မှလို့စင်ပါစေဟင်အဲဒီဆရာကဟိုသူအနာဘောဆရာပေါ်တာတော့သူဘူးအဲအနာရောတော်တော်နိုင်ဟိုအထိတ်တက်လာတော့သူတတ်တယ်ပတ်သက်ပြတာပါတက်ကိုတက်မှခံတယ်အဲ့လိုပြောင်းလို့တတ်တယ် အဲ့ဒါနဲ့ကိုတို့အပြင်ကိုကွာမဆူမချင်းနှစ်လလောက်ပို့ပါသေးကြ။မှန်ပါဗျာ။ဟင်ဟင်မှန်ပါ။အော်တို့အဲသိကြိုက်ကကျွေးကျွေးလိုက်တဲ့စားပါလိမ့်ကြ။မှန်ပါ။ဟင်သိကြိုက်ကကျွေးလိုက်တဲ့စားပါလိမ့်ကြ။ဟုတ်ကလား။မှန်ပါ။ဟင်အဲ့ဒါတွေတို့ခံရပါဗျာ။အဲမူလေတို့ကဆုံးတာတော့ရဘူးဗျာ။ဆောင်းလေဆုံးတာတော့ရဘူးဗျာ။တပါးတွေဗျာ။ပြီးတော့တခါကြီးတို့ကဘူးဆိုတာက ကြောင်တုံးတစ်လုံးနဲ့တစ်လုံးဆင့်ထားတာပြောတာဗျာဟုတ်တယ်ဟုတ်တယ်ဗျာပြန်ပါဗျာအေးဘူဇင်းကဟိုလူကြီးကဒီလူကြီးကထင်နေတောင်ကြီးတစ်လုံးတော့တစ်လုံးဆင့်ထားတာအဲ့ဒီနေကြရတာဗျာဟင်ဟင်ဘူဇာရွာကနီးဆိုရင်တော့ခေါင်းမိုးဘူးကကြာတာကြုံမကြုံသေးဘူးဟင်အဲဟိုကြီးသွားတာကြောပြီဆိုမှတော့ခေါင်းမိုးမကြာတာပြန်ပါေတာနဲ့သူ့မိမိကြရတယ်တခါကြီးတို့ဒီကြိုက်ဘူးဒီဒီ အမိုးတကားရုံပထုံတကားရုံလို့ပေါ့အိုးမှန်သိတာမှန်ပါဗျဟင်မှန်ပါဓာရဆံမျိုးလားပေါ့အိုးမျိုးလားအေးတေယုံမျိုးလားတေယုံပါအာဟုတ်ကလားဒေါသနာအေးမျိုးဆိုတော့ဟုတ်ကဲ့ပါဗျာဒါလည်းအမေနဲ့တပည့်တော်အဖေနဲ့ဘာလို့ဟုတ်ကဲ့လားတို့ဦးဆုံးမြင်ရတော့တဝဲကြီးနေပေါ့တဝဲဟင်ဒါတဆုံးရတဝဲဆောင်းပါလိမ့်ဗျာဟုတ်ကဲ့လားဟုတ်ပါ ဟင်ဆုံးလာပြီဒီဆုံးနေတာသင်္ကြန်ခုကြီးတယ်သူသူကအဲကခုံကြီးရတဲ့ဟိုဥကြောက်ခင်ရတယ်ကြီးတော့ဟိုအန်ဒီလိုအပေါက်တော့နဲ့တူလို့ပေါက်တော့ဆယ်ဒီနှလုံးသွေးတော့ပြည့်သူများရဲ့ကြောင်းကဘယ်တော့ဝင်လဲလဲသူဆက်လက်ပေါက်များတော့ဟောဒီဖြစ်တော့အဲအေးအေးအေးအေးဒီမှာတော့ဖဲမရအောင်ဆရာဝန်ဆိုတော့သူကစေးသက်ဘလို့ဆက်လက်တော့ဟိုသွားတော့တက်တက်ကြွကြွပြန်လာအတားလိုက်ပြိနေတော့သူက ဟိုဖြတ်တဲ့ဟဲ့ပါရင်ဒါပဲဟိုဖြစ်ချင်တော့ဆက်တဲ့ဆက်တဲ့တခြားကွန်ပျူတာဖြစ်လာအဲ့လိုမျိုးဟုတ်ကဲ့ဟုတ်ပါသက္ကမရအမေရိကန်မှာသူကမင်းငယ်ဆုံးတဲ့ဇလိုက်နေပုံပေါ်အေးအမေရိကန်သူကြီးဖြစ်နေတယ်အဲသူကလည်းမြည်သေးရဘူးအသက်ကြီးမှခြေရတယ်မကောင်းတော့အဲအဲ့ဒီအစဉ်များလက်တမှုစကားပို့60နောက်ပိုင်းတုံးကြသူစီရောက်ညပို့ညမြတ်သွားတဲ့ဆက်လက်အဲအရန်သူသဘောကျတယ်ဟိုစာလည်းကြည်ပါဘူးသူတို့နောက်ပဲပြင်လာတော့အဲအဲ့ဒါလေးနဲ့သူမလို့ဘူးတော့ အဲ့တော့သူအလုံးလုံးပဲလည်းအထောက်အပံ့ဖြစ်တယ်ပုံမှန်အေးဒီတော့သူ့တော့လုံးကလုံးလားသူတော့ပါဗျာဟုတ်ကလားဒီမှာသူတခါကြီးဦးဆုံးမြင်မှာကိုလက်ကြည့်ပြန်လာလားလက်ထဲပစ္စည်းနဲ့ပါတော့ပစ္စည်းနဲ့အဲ့ဒီမနဲ့အစောကြီးသူနှလုံးအောက်တော့သူပြည့်တယ်သူကသထခိုင်ဟင်းအဲ့ဒီတော့ဟိုလေးသမတိကလေးကနည်းနည်းတော့ဘုန်းကြီးဖြစ်တော့သူကပြည့်နေတော့ပြန်လာတော့တစ်သက်လုံးသူကလက်ကောင်မဖြတ်ဘူးပြန်လာစိတ်မရှိဘဲနဲ့ချက်ချင်းဘုန်းကြီးကသွား ဒီမိမတစ်ဖက်လည်းညို့ရဟိုခြေခံဘိုးကြီးမှာဆက်လိုက်တော့အဲ့ရအဲ့ဆက်ချင်းဝင်သွားတယ်ဝင်သွားခြေတိုက်တော့ဒီကသမီးမတော့ပြည့်စုတော့ငါကြောက်ကပြီးပြီငါသမီးနိုင်ပဲခံတော့မှာပါလေသူကသိနော်ဟုတ်ကဲ့အဲ့လိုလေဆိုတော့အဲ့လိုပြန်အေးအေးအေးအေးအေးအေးအေးဟုတ်ပါအေးအေးအေးအဲလက်ရှိပြန်မှာဆုံးလို့ပြောတာဗျာမှန်ပါဗျာအဲခင်ဗျာအမလားနှမလားဒေါသနာကြီးကအမပဲအဲခင်ဗျာမလည်းပြောဗျာ လက်သေးတရားလေးနဲ့ပြောပါဗျာဟင်ဒီကူဘုမားတော့တခြားလုံးဖြစ်ပြီးသိဒီတော့တစ်ထိုင်းနေတယ်မီးလေးကိုပုံစုံမှာပေါ့ဗျာပေါ့အဲ့ဒါဟင်တို့လည်းဟင်သူစိတ်ရှိမှာမမဟုတ်ဘူးမီးသိနေနေရမှာကြီးပြောပါဗျာဟင်သူသူစိတ်ရှိလို့လားဗျာမီးသိနေနေရမှာပေါ့နေတော့နေတော့ဟိုနေနေတော့တစ်ထုံနေတော့ဒီမတွေကအဆက်ဆက်ချင်းရံကုန်နေတော့သူဖုန်းပြောပါပြောဟုတ်ကဲ့ပါဗျာဟုတ်ပါဗျာဒီလိုနေနေရမှာပေါ့ဗျာဒုညာတိုင်းကြီးကတလေးထုံးကြတယ် ကိုယ်တည်းတုံးတာသူရတာမဟုတ်ဘူး။ဘယ်မှာ။သူရ။မမ။ဒီကိုယ်တည်းနဲ့ကိုယ်တုံးတာအကောင်းဆုံး။ဘယ်မှာ။ဟုတ်ရ။ကိုယ်လူနေဟုတ်သူအနောက်ကတဏမာနဒိဋ္ဌိနဲ့လူမှုသူပါလူနေမှုစနစ်ကိုဖွဲ့စည်းထားတာ။ဘယ်မှာ။တဏှာကြီးရပဲဒီမှာရတာ။ဟုတ်ရ။တဏှာကြီးကဘာမှအားရမှာမဟုတ်ဘူး။ဒီတဲ့ဒီဒီတဲ့ဒီတိုးအောင်သူကသုံးစားတာ။တဏှာဓမ္မကလေ။ ဟင်ဟင်သူများတို့သာခြင်းနဲ့မာနမျက်ရှိတဲ့ဘေးရာမဆိုသူတို့ပါပိုက်ဆိုင်ခြင်းနဲ့တတိလည်းရှိသေးအဲ့ဒါနဲ့သူတို့ကသိသားတာဟင်ဒီမှာမာနတိတိနဲ့ဖွဲ့ပြီးထားတဲ့လူနေမှုသနည်းဟုတ်လားဟင်ဟုတ်တော့ဌာနဟုနောက်ဆိုတာသူတို့မသိဘူးရှေ့ဆိုတာသူတို့နားမလည်ဘူးတစ်ခုကုန်ဖို့တစ်ခုပဲရှိသေးဟုတ် ဖြစ်ရသာနောယစေစီဘူးတို့မှာကဓမ္မတက္ကတဝါရီဆိုတဲ့သမာဓိတိရှိတယ်။ကောင်းလာလို့ကောင်းလာဖြစ်မယ်။ဆိုတာလို့ဆိုတာဖြစ်မယ်ဆိုတာကာယုံနာတယ်နော်။မှန်ပါဗျာ။ဟုတ်နော်။ကောင်းလာလို့တော့ကောင်းလာဖြစ်မယ်။ဟုတ်လား။မှန်ပါဗျာ။ဒီလိုကိုယ်နဲ့တို့တော့ဒီအေးတော့တော့အေးမှာပေါ့။ဒီလိုညံထားတော့တော့ပူလာပေါ့။မှန်ပါဗျာ။ဒါလည်းတို့ပြောလို့ရ။မှန်ပါဗျာ။ဟုတ်လားဗျာ။ ဟင်ကောင်းတာလို့တော့ကောင်းဆိုးတာလို့တော့ဆိုးတယ်ဒါဟုဒုက္ခဆိုဒုက္ခယုံတဲ့အတွက်အဲဟိုတဏှာကြီးအောင်မကြိုးစားဘူးရှိတဲ့တဏှာလေးထင်းထင်းပိမ့်ပိမ့်နဲ့ထိုက်စားဟုတ်ကြနေရာကိုဟိုနဖာရုတ်တက်ပြီးတော့တို့ပါတော့တပိုးကျင်ကျင်တို့ကတော့လေဟင်တဏှာမရှိလို့ပဲဖြစ်နေတာငွေကလေးကတဏှာနဲ့ငွေထား ဟင်မှန်ပါဗျာဟင်တဏှာဒီတို့ရဲ့မိခင်ဟင်တဏှာမွေးလို့တို့လူဖြစ်တာပါလို့တော့တရားများဝင်ပြီးကြတဲ့ဘဝကပါစမတော့မပြီးဘူးပေါ့အဲဒီဘဝကဒီဝလာဖို့ရအတွက်ဒီတိုင်းဘောကလေးတိုင်းနဲ့တွေ့အောင်များတာမျိုးဟုတ်ဘူးဟုတ်ရတူတူတွေ့အောင်ရတာမျိုးမဟုတ်ဘူးပထမကိုပြုလုပ်တဲ့ကံ ကြည့်နော်ဟုတ်ကြည့်တာပဲအဲဒီကျိုးတဲ့ကံတိုင်းဒီကာမနမိတ်ကိုတေခံလေးပေါ်တာအခုပြီးတော့လည်းအဲ့ဒါပုံပြီးမှသိရတို့ဟိုဓာခုံလို့ဟိုကားသေးလို့ရထားသေးလို့ဖြတ်ကနေပြီးတော့တက်ကနေတော့သူဆွဲတဲ့နေရာလေးကာမနမိတ်ရရသေးတယ်ကိုလုခရာဟိုအစွဲနဲ့ဒွေးနဲ့ဒုံတော့ကလိုက်နေတယ်ဘုရားကိုလုခရာတူဘယ်ချိန်ကကာမနမိတ်ကတော့တော့ အဲမကောင်းတာလုပ်တာမကောင်းကြီးကမကောင်းကြီးကဉာဏ်လိုက်တယ်လို့ပြောကာမနမိတ်ဒီကာမနမိတ်ဒီကိုလုပ်တဲ့အခါမှာတော့နေတာကာမနမိတ်ကိုလေဆိုကြလာကြတယ်သိပြီးတော့ဒီဒီဒီလေးကိုရက်တယ်အဲဒီလိုလို့ရှိရင်အဲဒီတိုင်းတော့ကာမနမိတ်ကိုအဲဒီကာမနမိတ်ကိုလည်းသိကြည့်တယ်ကိုလုံးတာပေါ့ဒီကောင်တွေကဒီလိုရဲ့ဒီရဲ့ပေါ့ပုံကြီးတဲ့အဲဒီအရာကမနမိတ်ရပါတယ် ဟုတ်လားဒီခရညာတွေခရညီတဲ့ဘုံကြီးတဲ့အဲ့ဒါကမှန်မေးယူပါအဲ့ဒါနဲ့ထိုက်တဲ့နေရာတိုင်းသူပြရဒီလိုပဲဝါရဘူးဟင်ကတိနည်းဒီမှာကမှန်မေးယူကြည့်ဟာငါပြောတော့ဘာလုပ်ခဲ့တဲ့ညာလုပ်ခဲ့တဲ့ဒွေးကျင်ရှိနေပေါ့ဒွေးကျင်ရှိမှပြတ်နေတော့ဟုတ်နော်ကတိနည်းဘောဝါအဲ့ဒီမှာကိုရောက်ရဲ့ဘုံဘဝကိုဒီလိုပြင်ရဟင် အဲကြက်ဖြစ်မဲ့ဟာဆိုရင်လေကြက်ကလေးတွေအဲကြက်ဥမာကြီးတွေကစားနေတာလေးတွေအဲမျက်စိတည်းမြင်အောင်ဟုတ်ဗျာဝက်ဖြစ်မဲ့ဆိုဝက်ဥကြီးလူဖြစ်မဲ့ဆိုကိုဝင်စားမဲ့မိပကိုခံစားမဲ့ပြီးသိဥစ္စာဒါတွေများနတ်ဖြစ်မဲ့ပုဂ္ဂိုလ်ဆိုရင်နတ်အဆောင်ရောထိအဆောင်ရောက်ပြီးလေအဲ့ဒီနတ်ဖို့ပြိမာပုံနေရတာအဲ့ဒီမြင်နေတာလေးပေါ်ကိုတို့စားလို့တော့သူ့ကို လူချင်းနဲ့တဏှာခုနှစ်ကြိမ်စောပြီးမှဘုဘဘဝပူပါဒါလိုဘဝနိခံတိကလောဘဘောလို့ခုနှစ်ကြိမ်စောရတာတခါကြီးဟင်တဲ့ဒါတော့လောဘကပြီးလို့ရတာတော့ဘဝနေလို့ခုနဟင်တော်တော်လေးလောဘသားပဲကွာသူပြောတာမဟုတ်ဘူးဟင်အာလောဘသားတွေလေသုံးတော့ဟုတ်ပါဘူးသုံးလားတခါကြီးလောဘသားတွေတော့ လောဘကမွေးတာလို့လောဘသာပြောတာလို့ပုဂ္ဂလာပြအဲ့တော့တဏှာကတော့ရှိတာကြီးတယ်သိနေဘူးဖြတ်သူတဏှာကပုဂ္ဂိုလ်များအဲ့ဒီစိတ်ဓာတ်မှတဏှာပင်နေတာဒါတော့သူကမှပင်နေတာဟိုသူတဏှာပင်နေတာဥဒနာမပင်နိုင်ဘူးသူတဏှာကွာဟိုသူကြည့်ပြီးတော့ဆင်းကြည့်ပြီး တမေတ္တနာလေတဏကြီးအနာကြီးအရာသာကြီးအတွေ့အထိကြီးဟုတ်ကဲ့အတွေ့ကြီးပြီးတမေတ္တနာပါပဲကိုဘဝကိုပါတဲ့တဏမတွေ့နိုင်သေးဘူးဒါတမေတ္တမတွေ့နိုင်ဟုတ်ကဲ့ဟုတ်ကဲ့အဲဒီသူရှိတဲ့သူတစ်ဖက်ကကာမကိုပေးနိုင်နေဆိုတာတော့အနာကြီးတော့အနုတ်ဆံရုပ်ကြီးပြအနာကြီးတော့ချက်ချင်းမူမူနဲ့ဖာမူနဲ့ဖြစ်သလား ဖြစ်ပါဘူးအဖြစ်ကိုတရားကျမ်းနာရုပ်ဉာဏ်ရုပ်ဉာဏ်ရုပ်ဉာဏ်နာဟုတ်ပါဗျာစာလိုတော့အမူအရာကျမ်းလို့တဏှာတော့မရှိဘူးတဏှာရဲ့ညီနာတော့ကျမ်းလို့တဏှာကျင့်လို့သူမကျင့်ဘူးသူ့တော့တဏှာညီနာတော့ရှိနေဟုတ်ဗျာဒီတခါဒီလိုလေအဲတိတ်မဝေးဘူးထင်တဲ့သပိတ်ဝင်ကြနော်သူစိတ်တိုင်းဟိုကဆိုနေတယ်တဲ့ပါဟင် ဟိုစိတ်တော်တော်တူတယ်ရိယာရိယာပဲဒီမှန်ပါနင်းနင်းနင်းနင်းဟင်တော်တာပြည့်နေခြင်းလုံးချင်းစိတ်တော်တော်တူတယ်ုံကဒုက္ခလည်းရဒုက္ခအေးအေးအေးအေးဒုက္ခဒုက္ခလည်းဟင်စိတ်တော်တော်တူတယ်အဲ့ဒါညီလို့ခေါ်သူ့စိတ်တူတဲ့စိတ်တူတဲ့တဲ့ကိုကြည့်ဖို့ညာလာကိုဆိုတာ တော်ကိုကြီးတန်တမတော်နာမည်ကိုရဆရာတော်မင်းရှိပြီးတော့ကိုကိုတို့ပြောတယ်တော်တော်တို့လားဆိုတော့တော်တော်တို့ဟောမယ်ရှိတယ်တော်တပိတ်အိမ်ဆိုတာတပိတ်ကြီးနဲ့လူတဲ့အာရုံတယ်ပါဘောနာမဟာရီတော်တော်များဟုတ်ဟိုပင်လေးကတက်လာတယ်ငါဟုတ်တော်များအဲသူမိုးဝိုင်းဒုက္ခရောက်ပြီးတူမာဒီ ပင်လေလေးအခုတပိတ်အိမ်ကနေဆင်းမိတ်တိုင်းနဲ့တော်ဝန်ကြီးတစ်ချောင်းနဲ့ပင်လေရောက်လိုက်ပို့ပါစားဆရာကြီးမြေတမောဟုတ်ပါဘူးဒေါသအလောက်ကြီးနေတယ်မေတ္တာအလောက်ကြီးတယ်ဟုတ်ပါဘူးဟင်ဒေါသရဲ့အလောက်ကြီးတယ်မေတ္တာရဲ့အလောက်ကြီးတယ်ဟင်တရားလုံးငါလေးငါလုံးလုံးလုံးလုံးတော့မဟုတ်ဘူးသူကလည်းမပတ်တော့ဘူးတဲ့လမ်းမအန္တရာယ်တော့မဟုတ်ဘူးအောင်လေဟုတ်ပါဘူး ဟင်ကဲသလောက်နေတာကြီးတယ်တခုတ်ဟင်တရားကြီးတွေကဝင်ပြီးထိုးစွန်တွေကဝင်ထိုးသူ့အိုင်ထဲမှာမချိုးအောင်ဆိုသူ့ကလေးလည်းအုပ်ထားရတယ်ဟင်ဟင်သူ့ကလေးလည်းအုပ်ထားသူသာပြီးတော့ဆုံးဆိုရင်သူ့အဲ့ဒီကိုချစ်သေးတယ်ဟင်သာပြီးတော့ဆုံးဆိုအဲ့ဒီချစ်သေးရတယ်တွေးတယ်ဟင်ပါဒါငါတွေလည်းသူ့ရင်းနှီးနေတယ်ပြောနေတယ်ဒီနေ့တော့သူဆုံးသွားနေတော့ တူပေရွာကမနှောမသိဘူးကိုအဲ့ဒါကဝင်ပြီးငါခိုးတယ်။ဒါတော့ရောရာရွေးနေတော့အတီးနဲ့သွား။ဒါလည်းသူအင်းဟိုနေရာဝင်လာတော့ပဲပြီးတာပဲ။တစ်ခါလည်းမဟုတ်တစ်ခါလည်းမဟုတ်နောက်တစ်ခါကျတော့သူကဆုံးခံခြင်းနဲ့ရုပ်တည်းရဲ့သွားပြီးပြန်။ကိုကလည်းငါသွေးကြီးနဲ့ဟိုရွာပြန်လာတယ်လမ်းကြုံ။ဟင် တဲ့တပိတ်ဘေးချပြီးထိုးမလားကြည့်လားဟုတ်မယ်ကြိုက်နေတယ်လို့ခါတယ်ဟုတ်ပြောဒီမင်းတို့ရေဆိုအဲ့လိုနေမှာပဲမင်းတို့ဆိုမယ်တော့ဆိုမယ်ကြိတ်မယ်ဝါလက်ဒါကြီးနဲ့ကိုတော်လုံးမယ်ပြကိုတော်လုံးမယ်ပြဆိုမယ်ကြိတ်မယ်လို့ဒီသူတည်းရှိတဲ့ဟိုအကျိတ်ခဲပြီးသွားတော့သူပါဇက်ကအန်ထုတ်လိုက်ပြီသူတည်းရှိတဲ့အကျိတ်ခဲပြီးသွားတော့တပိတ်ကလေးကောက်ပြီးကံကံပေါ်ပေါ် အဲလိုဒုက္ခကသူ့အဆောင်နေမှာပေါ့ကိုကျင်တဲ့ထုတ်ခါတဲ့အထုပ်ကလေးအဒီမှာပြုတ်ချမ်းနေတယ်အဲ့ဒါအဲ့ဒီတငယ်ကရဲတငါကနောက်ကလိုက်လို့အရှင်ဘုရားဘုရားထုတ်ကလေးတော်လေအေဟုတ်တာပေးသူအဲ့လိုပဲအမူရအမူရဟုတ်နော်ဒီဘဝဆက်ဆက်ကပါလာတဲ့ဟိုတဏဘဝဆက်ဆက်ကပါလာတဲ့ဒေါသတို့သတ်နိုင်လေဟိ တို့တော့ဉာဏ်ဟာတော့ဉာဏ်ရောက်မှာတော့ဉာဏ်ကြတော့ဉာဏ်နဲ့ဝါသနာဘုရားကလိုလိုဒီမှာပြန်နေဖို့ဟုတ်ရအဲသူကတော့လေးသိနေတဲ့ကဘာတသိအာဟုခေါင်းတော်ပြန်နေတယ်ဒါလေးတွေကအဲတသိချီလောက်သင်အားကြည့်တာလေးတွေပြန်နေဖို့တို့သာမဝင်ကဘာတသိမိတ်ချင်းအားကြည့်တာဟုတ်ပြန်နေဖို့ဟုတ်ရရိုးရိုးပကတိတရားပုဂ္ဂိုလ်ကဉာဏ်တာကတသိဟောကဘာတသိမသူဟိုချင်းအားကြည့်တာဟုတ်ရ ဟုတ်ကလားဗျပယ်နိုင်ဘူးဖြတ်ဟင်အဲ့တော့ညင်နဲ့အဲညင်နဲ့ဝါဒနာပယ်နိုင်သေးဘူးဟုတ်ကလားဗျဟင်စိတ်တမားဗျအဲ့ဒါကလည်းနာကအဲတပိတ်အလားဗျဟင်အဲ့ဒါအဲ့ဒီသူကြီးတောင်မှတမန်နေတော့ကသူကဆရာတော်တို့မေးရှိလိုက်တာဟုတ်ပါဟင်ဆိုတော့မဟုတ်ဘူးရှင်ဗျာဟင်ဒီတော့ဒီကြီးကခဏလေးကာလလည်းနဲ့ပေါက်တယ် ဟုတ်ကဲ့ပါဗျာအရင်လို45မိနစ်လောက်မချပါဘူးကာလဖြစ်တော့လားကာလဖြစ်စကားနဲ့လည်းဖြစ်ဘာလို့ကိုဘယ်သူရှိတော့ဓမ္မတုတ္တလည်းအခါပဲဗျာအလှည့်အသင်ကြတော့ဟုတ်မှာအရင်ကဟောလာသူဓမ္မတုတ္တရဲ့ပညာဘောဓာကိုပြန်ပြီးဝီသွားသွားပြီးတရင်တော့ဒီမှာဒီမှာအမြဲတမ်းဟုတ်ဘူးအမြဲတမ်းဟုတ်ဘူးဝီသွားသွားပြီးတရင်တော့ဒီမှာ သူကအစဉ်ညာလေးတရထိန်ထိန်နဲ့အဲ့လက်အောက်မှာဟောသူကအစဉ်ညာလေးတရဖြစ်သွားလားသူဝဲတယ်လားဒီဟောအေးအရင်ကတော့ဟိုတောင်ကုန်းလို့တောင်ကုန်းဓမ္မတူတာဒီမှာဆရာတော်ဥပညာသောတာဥပညာသောတာဆရာတို့ရှိတော့မှတို့ရှိတော့မှဒီမှာလေးတော့ဟုတ်ဘူးလေသူကအဲအဲ့ဒီဟိုနေကြရင်ဒီလာလာပြီးလာပြီးတော့ခပ်ခပ်ခပ်ခွင့်တို့လက်ခပ်ခပ်ခွင့်လာတယ်ဟောအေးအေးပေးခါရရကြောင်းထား对吧？然后你看。 လူပြည်ကသုံးသုံးသုံးသုံးတော့အခက်တဲ့လေလူကနေတော့အောက်ဆင်းလေလူကနေဆုံးပါတယ်ပါဗျာဟင်ပြန်ပါဟင်ပြန်ပါဗျာအဲ့တော့အခက်တဲ့မှာအောက်ဆင်းလားဒါရမီးရဟုတ်ပါဒါရမီးဟာဖက်တဲ့မောဟုတ်ကဲ့တော့ထက်မှတာမရှိဘူးမရှိသေးဘူးဘာလို့မရှိသေးလဲလို့ခိုးပြရပါပေါ့ဗျာဒါကဘယ်လိုလဲလဲတောင်းလို့ ဟေးစိတ်ထဲကြလည်းတောင်းတော့ဘုံမှာတို့များရှိလို့လို့ဟေးဟေးတောင်းယူလို့ရတာမျိုးမဟုတ်တာခပိုက်ပဲလို့လို့ရတာမျိုးမဟုတ်ဘဲနဲ့ဒီမှာလောက်ယူမှရတယ်ဒီမှာဆရာပါဗျာကိုယ်တိုင်တော့ပါပါတယ်ဒီမှာဆရာတရားမဟုတ်ဘူးတို့ပေါက်ဖို့ညင်ညင်ပါဖို့ဟုတ်နော်တို့ပိဋကဉာဏ်ရှိတာပိဋကဉာဏ်ကမြတ် ရိုးရိုးရောက်ပါလာတယ်ဒီဒီသားလေးကိုပုံပါတယ်ဟုတ်ပါဗျာအဲဒါတော့အုံးဖြစ်တော့လူကြီးဖြစ်တယ်တော့အုံးနေပါပါပဲဟုတ်ကျန်ဖြစ်တော့ကျန်ကြီးဘုံဖြစ်တော့ဘုံကြီးတူလာတကကြီးတူအောင်တစ်မျိုးနဲ့တစ်မျိုးလေဒီတိုင်းတူတူဒါလည်းတို့ဒီဒီမိဘကိုတို့ကဟိုကြွားပြီးတော့ဒီပါတော့ပေးလာတယ်တို့တို့နေနဲ့အဲ့ဒါပတ်ပြီးဘုံကြီးဆိုတော့တို့ဘဝဆက်ဆက်က ဒုထုံရဲတဲ့ညင်းဘဝဆက်ဆက်လို့ဆင်းပါဘာဝတဲ့ညင်းပင်ကိုညင်းပေါ့ဟင်တို့တချို့ဘုံတွေမှာကဇာတာကြီးတဲ့ဘုံတွေတချို့ဘုံတွေကဒေါသကြီးတဲ့ဘုံတွေထင်တယ်ဥမာမဲ့တခါကြီးတို့အသိကြီးတဲ့သဘောဝါတွေထင်တယ်ကြားရီလေတည်တည်လေဒါဒေါသကြီးတဲ့ဘဝဒေါသကြီးတဲ့ဘုံမျိုးပေါ့ဟုတ်ပါဘူးဘုံတွေပေါက်ပြီးလေအာဒေါသကြီးတဲ့ဘုံမျိုး အဲရာအကြည့်တဲ့ပုံကြတော့ဖြံလို့မာလို့လားဝတ်လို့လားအဲရာရာအကြည့်တဲ့ပုံဈာနဲ့ဟိုကျက်တုံးနဲ့တူတော့တာမောင်ပဲတော်မောဟာကြည့်တဲ့ပုံပဲတို့နော်အဲဒီမှာရာကကြည့်တဲ့ပုံဘဝကိုတုံ့ပြန်လာရတယ်တုံ့ပြန်လာတိုင်းပါလာပါဒေါသကြီးတဲ့ဘုံဘဝကိုသူများများရောက်တဲ့ပုဂ္ဂိုလ်ကဒေါသနဲ့ပါလာမှာပဲ။ဘောကြီးတဲ့ဘုံဘဝရောက်တဲ့ပုဂ္ဂိုလ်ကသူ့မှာမောဟပါလာမှာပဲ။ ဟုတ်ဗျာသာငါဆိုတာတခါကြီးအဲ့ဒီဟိုညင်သုံးခုတွေမှာဒေါသညင်ဖုတ်ကြောင်ဆိုဒေါသညင်ကမလို့မခံပုဂ္ဂိုလ်တတိပဲဖြစ်နေတော့ပညာကိုညာကိုသွားတာဉာဏ်နဲ့ဉာဏ်ကြောင်းလို့ရတာဒေါသဓမ္မကြောင်းလို့ခေါ်ဆိုဟုတ်ဗျာဟင်တို့အပြင်ကိုသုံးလို့ရှိရင်တော့အဲ့ဒီမဟုတ်မခံဓမ္မဟာနိုင်ငံရေးကောင်းတော့ကောင်းကောင်းဖြစ်ဟင် တင်ပါဟုတ်လားတင်ပါဟင်ဒါမှမခံဟုတ်လားစေဆုံးတဲ့ကောင်းတော်မူသည်လေငရေဆိုတဲ့ငရေကောင်းတော်မူသည်ဖြစ်နိုင်တယ်ဒုတိယလိုက်တာဇာကကြီးသမားတော့ဇာကကြီးသမားကတော့သူကဇာကကြီးတဲ့စီဝိုင်းသမားကိုဖြစ်အဲ့ဒီမှာကစီပွားကတို့ဘာလို့ဟိုဘာနဲ့ဟိုပြည်ရဲနဲ့ဘာနဲ့ဟိုလူချင်းစိတ်နဲ့လောက်ရမှာမဟုတ်ဘူးလားဟုတ်ပါဗျာဟင်စီပွားရေးမှာကောင်းကောင်းဖြစ်တယ် ကုန်တယ်ကြီးသွားတယ်တမှုလည်းမှုကြီးသွားတော့ဖြစ်နေတယ်ဘောကမှတော့ဘယ်သူပါဖြစ်ဖြစ်သူကဖြစ်တယ်လို့နေပြီးတော့ကလည်းဝေခံမဖြစ်နေတယ်ဟင်ဘောကြီးမမောအားကြီးတမကဘာမှမခုနပြောလို့တက်သိမ့်မှမဟုတ်ပဲကြားသိမ့်လေဟုတ်ကြအေးကြီးဆိုစိတ်ကူအဲများတယ်များတော့ကလိုက်တဲ့စိတ်သူကိုယ်တိုင်ဘာမှမထုတ်ဖို့ဟင်ဟိုຢာကကြီးသမားကလည်းຢာကထိုင်တော့မှရှိတယ် ဒေါမခံသူကကြိုးစားတယ်ဒေါသကြီးသမားကလည်းဒေါသခံရင်မာရှိတယ်ဒေါမခံသူကကြိုးစားတာဒါဖို့သူတို့တက်တရားကြီးသူတို့လုံးတက်တယ်ဟင်အဲ့ဒီမှာဒေါသကအကောင်းဆုံးတယ်ဟုတ်ပါငင်းငါးငင်းတောင်းလို့ဒေါသဒါလို့တော့သူငင်းငါဒေါသနေတယ်ဒေါသနေသွားတဲ့ခိုင်းလို့ချစ်ကနေဆိုစိတ်တူမှုစိတ်ထိုးမှုချဖို့ဒါတော့ပဲသူသိတာလေဒီမှာတကယ်သိတာကိုငင်းလို့ပြောတာလေဒီမှာ ပါလို့ညင်းဟုတ်ဗျာအေးအေးရာကြီးတို့မှလည်းတူရှင်နာတာသိတာတဏှာဘာမှမသိဘူးဟုတ်ဗျာဒီတူရှင်နာတာသိတာတူရှင်နာမရရအောင်ကျူးသားမှာအဲ့ဒါရာကကြီးတို့မှလည်းညင်းလို့ဆိုတာတူရှင်နာပဲပြီးတော့ပါလေတဏှာဘာဖြစ်မညာဖြစ်မတုံးဘူးဟုတ်ဗျာအဲ့ဒါကိုညင်းလို့တုံးတယ်ဟုတ်ဗျာညင်းညင်းသွားအဲ့ဒါပြောတာအဲ့ဒါတခါကြီးတို့ခန္ဓာကပါလာတယ်တန်ညင်းတယ် ဥဒ္ဒပေတာမြင်နဲ့ပင်ကိုရင်ထင်တယ်ဟုတ်ပါအဲ့ဒီပင်ကိုရင်ပေတာမြင်ရတို့ဒီခန္ဓာကိုတိဆောက်ကြတာဟုတ်ဟင်အဲ့အမြင်ကြီးရဟုတ်ကြအဲ့ဒီမြင်ကြီးကိုဒကာကြီးတို့ခုနကလက်မှတ်ကပฏิဘာဒဒုံဟုတ်ပါဘူးသင်ပါဗျဟင်သင်ပါတတိဒီလက်မှတ်ပဲသင်ပါမြင်ပြီးပဲကမှတည်းအတွေ့ကသင်ပါမတွေ့ပဲအဲ့ဒီမြင်မပေါ်ဘူး ပေါ်ပါပေါ်ပါဟင်ပေါ်ပါစိတ်တင်ကလည်းတွေးမှာတင်ပါဟင်မုန်းတရားလည်းတွေးမှာအတွေးကနေပေါ်တာနော်ငြင်းငြင်းပြီးသားမရှိဘူးအဲ့ဒီအတွေးကအဲ့တော့တတိကမတွေးဖြစ်အောင်ဖတ်ပြီးတော့ညာဘက်ကိုပြောင်းသွားတင်ပါခဲ့ဟင်ဟုတ်တော့ဟင်အဲတို့ပါတော့ညာဟိုသူ့ကိုလိုချင်တာမလိုချင်တာဘာဖြစ်တာညာဖြစ်တာ တွေးနေမယ်သာတွေးနေတာဒီတစ်ချက်ချက်ကိုကြောင်းကိုသိတယ်ကိုတို့အဲတို့တတိနဲ့အတိကိုဖြတ်လိုက်တဲ့အတွက်အတိဒီကိုစီပြန်ကတ်တယ်ကိုကြောင်းကိုပြန်သိတယ်ပြန်ပါဗျကိုကြောင်းကိုပြန်ပြီးတော့ညာအကောင်းသူနာကြောင်းနေပြီးတော့မြင်နေပဲထောင်ပြန်ပါဗျဟုတ်ကလားပြန်ပါဗျဟေးတတိဒီလောမတကပြန်ပါဗျဟေး တို့စီလာမရပါလားတခါကြီးတခုမြင်မရနိုင်ဘူးတန်းနေပါလေတခါကြီးသွားရရလေကိုယ့်ကိုလုံးလုံးလုံးရမှာဟုတ်ပါဘူးလားမှန်ပါအေးတင်ပါသူစာကသုံးတာတည်ရလုံးလို့တမထိုင်စားရတယ်လို့ဟုတ်တယ်တင်ပါဗျာတည်ရပင်မခန္ဓာကြီးနဲ့တလားထိုင်စားမှာဘူးကြောင့်လုံးတယ်ဟုတ်ပါဘူးတည်ရလုံးလို့တစ်နှစ် ထိုင်စားရမယ်ကိုလိုသိတယ်ပါဟင်အဲ့အဲ့လိုတက်တလုံးထိုင်စားရမယ်ဆိုရင်အဲ့လိုဘုရားတင်ပါဘူးဘုရားတင်ပါဘူးဟုတ်ပါဗျဟင်အဲ့အဲ့လိုလို့ဒီတက်တက်တင်မဟုတ်ဘူးမိဘကြီးအောင်စားရမယ်ဆိုရင်ဘယ်လိုလဲမတော့ဘုရားတင်ပါဘူးဘုရားတင်ပါဟုတ်ပါဟင်ဟုတ်ပါ တို့အခုရတဲ့ယရနာတို့ဘာတို့လောကီယရနာတွေခေါ်မှာပေါ့ဟိုတခါတို့ရှားနေတဲ့ငွေတို့ရွှေတို့ဘာတို့ညာတို့လေဒါကအများဆုံးရပြီတစ်သက်ပဲပေးထားကြရမှာသူများမဆိုထားတဲ့ကိုကိုကြီးထားခဲ့ရမှာဆရာပါဟင်ရွှေတွေငွေတွေကိုခဏထားဦးကိုကိုကြီးတောင်ဘူးသွားလို့ရပြီလားဆရာပါဆရာပါဘူးကြာကိုကိုကြီးတောင်ထားခဲ့ရမှာအဲ့ဒါတိုင်းကတဘောသား တစ်ချက်တည်းနဲ့ရတယ်တဘောကလည်းပြီးပြီးချင်းတယ်ဟုတ်ကြဟုတ်သူဒီတတိနဲ့ယူသွားတာကြတော့ဒါရေးနိဗ္ဗာန်ရှိပြီပါမပေါင်းချင်ဘူးတစ်ချက်မှလိုက်တဲ့အချိန်အတွေ့တစ်ချက်မရဘူးလားဗျအဲ့ဒီတွေ့တစ်ချက်ရတဲ့အချိန်ကပြည်ပြည်သားနေကြီးအလုံးပြည့်စုံတဲ့ကျွေလေးဟုတ်ကျွေရကျွေရဆိုပြီးပြည်အဲ့ဒီဟို တခါကြီးသူသုံးပြီးတော့တထုံရွှေကတော့ပေးထားပေးရမှာဒီမှာတတိရွှေကတော့နေတော်တိသူနောက်ကလည်းရတယ်ဟင်ဘုရားရှင်ရဲ့ဘုံတော်နန္ဒတခါကြီးကြောင်းပါပါဘုရားဘာသာတွေပဲခန္ဓာနန္ဒဟောဉာဏ်တော်နန္ဒဟောတဘူတော်နန္ဒဟောဘုရားဖြစ်မှရမှာမဟုတ်ဒီကအဲ့ရလေးတွေအဲ့ဒီရွေးစုရွေးစီလေးတွေရွေးစီလေးတွေဟင်တကယ်မှရင်တရွေးမဟုတ်ဘူးလား မှန်ပါပါဟင်အချိန်မှရင်တစ်ခါရွေးခံရပြီးပြတိရွေးတိရွေးဟင်ဟုတ်ကလားဗျအဲ့ဒီရွေးဒီလေးတွေကဟိုမှာပြည်လို့ပြတ်သွားတာကိုကြောင့်မပွင့်လာတာချင်းမနေနဲ့ဟုတ်ကြဒီဟာတွေကလောက်စုတော့သူကလေးသိချင်းနဲ့ကဘာပုတ်သိချင်းနဲ့ဟုတ်ကြမှန်ပါဗျတသိချင်းကအဲတခါကြီးတို့ဟိုလောကီအတွက်တော့တခါကြီးတို့မှပြင်မှာပါချင်းတော့ဘူး ပညာပေါင်း140ပြီလေအဲ့ဒါကိုတတိချီလို့ခေါ်တယ်ဟင်တို့ခေါ်တော့ကတင်တော့ဘုံညာတစ်လုံးဆို30လားဘုံညာနှလုံးဆို100ဘုံညာသုံးလုံးဆို1000အဲ့လိုခေါ်တာတယ်အဲ့လိုပေါင်းတင်တော့ဘုံသုံးညာပေါင်း140အဲ့ဒါတတိချီပဲဆရာဗျဟင်အဲ့ဒါမျိုး၄ချိန်ကို၄ချိန်ရှိပြီဒီပတ်လို့ရတာကကဘာတစ်သိမ့် ဆင်းလောက်ဆက်ခဲ့တဲ့ရွေးသည့်ဒီတခါကြီးရဒီတော့ဘယ်လိုကြောက်ရဘယ်လိုလဲရှင်းမလားရှင်းပါဘူးသူများပေးလို့ရတာလားကိုကကိုရှားတာလားကိုကကိုရှားတာလားအာဒုစီလာတော့ဟင်ကာမဒုစီလာတော့တခါကြီးများပဲကယုံဖို့ပဲပြီရှင်းပါဗျာအချက်မှပြီးရွှေကြီးသားကွာဟောလားတရက်သာဟိုတခါကောက်ခံတဲ့ဟိုပစ်ပါမဲ့ဟာလို့ဒီလိုယုံနေတယ် မလေးကြီးမှာဒီမှာဟင်တစ်ချက်ကောင်းလိုက်လို့သိစရာရလေဟောတာငါတို့ဘယ်တော့သုံးရတယ်ဆိုတာရုံချာတဲ့ဖိုးရုံတော့ဒီမှာလေဟင်တခါကြောင်းပြီးလို့တခါတို့ထင်းနေပြောရတော့ဘာလို့သိတဲ့ဟာတော့ဘာလို့ညာတော့ပြောပြတော့ကဟင်ဟင်အိမ်မတည်းထိုးလိုက်တာနဲ့ပိတ်တရားပေါက်တယ်ပိတ်တထောင်ပေါက်တယ်ဆိုရင်ဒါကတို့ဘယ်လောက်တုံးနေလဲဘယ်လောက်ထိအဲဆင်းနေနေလဲဆိုတာယုံတယ်လို့အဲ့ဒါတဲ့ခါပေါင်းများဆိုတာ ကျွန်တော်ပတ်တိလေးတစ်လုံးရဲ့ရွှေတယူသားဘူးမရဘူးဆိုတာမရှိဘူးဟုတ်ပါဗျာဒီယူထားယူထားတို့ဘာလို့ပြောလို့နေတော့ဘောလုံးသမားများနဲ့ပြောရင်ခံဖြစ်ခံဖြစ်ဆိုတာကိုယ်တည်းကိုမဝင်ကိုယ်နေတဲ့ဘာလို့ဘောလုံးမရောက်အောင်ခါတာဖြစ်တယ်ဟုတ်ပါဗျာ နော်ခံသိခံသိမိတော့ပြန်အလုပ်တွေလုပ်နေရဒေတာပဲမှတ်နိုင်ပါဘူးသူတို့တစ်ချက်မှလည်းအတွေ့တစ်ချက်ရပြီငါတစ်ချက်ပြတ်ထားတယ်မှန်ပါဗျာဟင်ငါတစ်ချက်တော့ပြတ်ပေါ်လာပဲလေမှန်လေလုံချင်တာလုပ်လေတခါကြီးမှန်ပါဗျာဟင်လုံချင်တာလုပ်လားဘယ်ဟာမလုပ်ရဘူးမရှိဘူးဟင်ဟင်ဘယ်လိုတရားသူကြီးကတို့ပါတော့တေယမမှုလားစိတ်ထားရာဇဝမှုမစိတ်ဘူးရှိသလားမရှိပါဘူးဗျာ ရှိဘူးနော်မရှိဘူးဟင်မရှိဘူးအေးရာသဝမှုလေတို့ပါတော့ဟိုလက်ပြီးထိုးမှုတော့လားဟိုဒါခုတ်ဟိုတုံးလိုက်ဒီလိုမပါနိုင်ဘူးလားဟုတ်ပါပါဗျာမရှိဘူးလေပေါ့ပါပါပါအမရှိဘူးလေပါတာပဲဗျာတရားမှုပေါ့ပါပါပါဘယ်အောင်လို့ခုတင်ပါရာသဝမှုကဟင်မကောင်းတာတွေလည်းပုံစစ်ထားတယ်တင်ပါဟင်တင်ပါမကောင်းမှုမှန်သမျှပုံစစ်ထားလေ ကောင်းမှုလို့ရွေးရလားတရားသူကြီးလားဟင်မကောင်းမှုတွေစစ်တာလားကောင်းမှုတွေစစ်တာကောင်းမှုကောင်းမှုစစ်တာပါဟုတ်ကဲ့ပါဗျာတေမမှုကလေတေပါဟင်ဒါဒါကြီးအမေဟာကြီးမရိမှုကြီးရုပ်ခံလာပြီမလာပဲနဲ့လို့ရှိတယ်ရှိပါဘူးဗျာမရိမှုလည်းမရိမှုလည်းတောင်းစစ်ပါပဲဟုတ်ဗျာဓမ္မလည်းဓမ္မနဲ့တောင်းအောင်စစ်ပါပဲခိုးလည်းခိုးလည်းတောင်းအောင်စစ်ပါပဲဒီလိုဒီမှာဗျာဟုတ်ပါဗျာဟုတ်ပါဗျာဒီတိုင်းနေပါလို့ ရုပ်ထာရလို့တွန့်ထားရုပ်ထာဆိုထားရင်အဲ့ဒီတွေကငြင်းဝင်လာမှာပေါ့ရုပ်ငြင်းဝင်သွားရင်အဲဘာလို့ရုပ်တော်ကြီးထလာမှာပေါ့ဟုတ်နော်ဟင်ရုပ်ထာလည်းထားရပါပဲလုံးပါလို့ဆရာရှိတို့ဘုရားကဒါမလုပ်ပါဘူးပြင်ရထားတာရှိဒါလို့ရင်ကောင်းတယ်ဒါလို့ရင်ဆိုးတယ်ဝေဖန်ပြထားတာပဲရှိတယ်ဟင်တားပြထားတာမရှိဘူးကြေသာတိုက်ထားတာတို့မှမရှိဘူးဟုတ်နော် ရှိဘူးတော့ရှိပါဘူးဟေးပေါ်လာတော့ကောင်းဟေးပေါ်လာတော့ဖူးဟေးအဲ့မှအဲ့တော့ဒါဆိုတာတရားကြီးစားရပါလို့ဆိုတယ်မဟုတ်ပါဘူးသူနာပြောလို့ဆိုတယ်မဟုတ်ပါဘူးပုံကိုယ်လေဆိုတာလုံရင်သိနိုင်ပါတယ်မယုံကြည်စားတဲ့အချိန်စားအပြင်းပြင်းတော့ကိုခံရတာခင်ဗျာဟုတ်ပါဘူးဟေးတာပရာကြီးစားတော့ဟောတာကြီးချင်းအပြင်းရင်ပြင်းတော့ကိုချင်တာပဲခံစားမှုလေဟုတ်ပါဗျာ အဲ့တော့ယုတ်ထာလေယုတ်ထာတော့တော့ခံစားမှုပေါ်ပါတယ်ပေါ်နေတော့ဟုတ်ပါဟင်ကိုယ်ကိုယ်တိုင်ပြီအဲ့တော့ယုတ်ထာတဲ့ဘုံပေါ်ပဲနဲ့ယုတ်ပုံပုံကြီးကိုပြိလာခဲ့ရင်ဟင်ကိုယ်ကိုယ်တိုင်စိတ်ဘလောက်ရုပ်သွားတယ်မသိနိုင်ဘူးသိတယ်ဟင်သိတယ်စိတ်တွေဟုတ်ဘူးတရားရဲ့ဦးရောဘလောက်ရုပ်နေချင်းတော့တရားရုပ်ကောင်းတာလို့လို့ဆိုတာလို့တာမောင်းတယ်လို့ လဲဆက်လို့ရတယ်ဒါဆိုကုန်တယ်ဆိုတာကလည်းရေးဆက်မလို့ဘူးဘာနဲ့လဲတာတို့စီနဲ့လဲစီနဲ့လဲဟင်အဲတို့လူလူတနည်းကပါတော့ဟိုတိတ်ဒီဘယ်သူမှလာမဆွဲလို့ဟိုပါကြီးဟိုဘာခေါ်တော့ဘူလိုလာကြီးလားအဲဒါကြီးနဲ့လာဆွဲတာအဲဒီကဒီနာလေးလာတာနဲ့ဘာတော့ဘလောက်ဒီငါးကံလာကုန်လားဟင်ဆက်လို့ရတဲ့တခါလာတော့ဘူးမှာတော့ဟင်ဟင်ဆက်နေရတာတို့ဒီမှာတော့ခမင်းနေတယ် ဆရာတွေ့ရတဲ့ဘူးပါတွေ့ရတဲ့ဘူးနဲ့ဘူးဆက်ပြီးဘူးလေရပြောတယ်ဘူးဆက်ပြီးလုပ်တယ်ဘူးဆက်ပြီးပြဆရာဟင်ဟင်ဟုတ်လားအဲ့တော့ဒူရီကတော့တခါကြီးတို့ကားပိမလိမ့်တဲ့အတွက်အဲနေတော့နေမှာပေါ့အပြောနဲ့အလုတ်ကြတော့အဲအပြောကြတော့ကားပိတော်တော်လိမ့်သွားတယ်ဟင်ဟုတ်ကလားအဲတော့ဂီယာတို့တော့လဲဦးမှာပါ ဒီအဲလိုကြတော့ပြင်းပြင်းသလိုပါတို့ခိုင်းကြီးရတဲ့တက်ကြီးရတဲ့လည်းလောင်းမှထတယ်ဘာကြီးရနဲ့ဆိုးလို့တော့တော့ပြင်းပြင်းလို့ဘာကြီးရနဲ့ဆိုးလို့ဘာလို့ဖြစ်သေးလဲအမှန်လို့ဖြစ်မှာပါဗျာအာဒီဘာလို့မလို့ဖြစ်တာလို့ဗျာလို့ဖြစ်ပါတယ်ဗျာဟင်အဲဒီမှာဘလောက်တိကိုပင်မောစိတ်ပင်မောဖြစ်တယ်ကိုကိုယ်တော်ပြီးပါတယ်မှန်ပါတယ်အဲဒါကရုပ်တာမဟုတ်ရုပ်ပုံရုပ်ကြီးကိုပြီးတာဟုတ် ဟုတ်လားရုပ်ကိုယုံကြည်ပြီးရင်ကိုယ့်ကိုယ်ကိုပြေတုံးကြံနေတာကပြီးတော့တာဟင်ဟုတ်ပါဘူးဟင်ဟုတ်ပါဘူးတို့ဘာနဲ့ပြောရင်တော့လက်ဝဲသမားများလို့ဟင်အိမ်တော်တိုင်လည်းပြောရင်ဒါကတို့ပခုသတိထားဝင်ရင်းနဲ့ရန်ကုန်ပြန်တော့ဘယ်နာကတော့မသိပါဘူးကန်းလာဘေးမှာတဲအိုကြီးအဖိုးအိုကြီးနဲ့အဖွားအိုကြီးနှစ်ယောက်ဝင်သွားတာကြည့်ပြီးတောင်ကြီးကဖြစ်တာ ကြည်လန်းတို့တို့ခုချိန်ကြီးပေါင်းရဘူးကျိဟေးမောင်မမကြီးမိမမကြီးလေဟုတ်လားဟိုအဲ့ဒီမှာတဲ့သူတို့လေလက်ဝဲသမားနဲ့အတူတူပဲလက်ဝဲသမားနဲ့တရားနဲ့တရားအားပန်းပြီးထိုးတာဖြစ်တယ်ဟုတ်ပါဟင်အဲအာသာသူအာကောင်းသူအကိညာပါသူအဲ့ဒီကထိုးချက်သားရင်ဟိုဘက်မှာလဲတာပဲအလဲထိုးတာဟင်အလဲထိုးမှတကုံစိုက်တာဖြစ်တယ်ဟုတ်ပါဟင် လေလေမရလဲဒီတိုင်းပဲအာကောင်းတဲ့ဘက်ကလဲထိုးအာမကောင်းတဲ့ဘက်ကအရင်တွေကနှလုံးတွေတွေကမရှိဘူးရှိသလားရှိပါဘူးဟုတ်ဟင်အခုမျိုးရင်တော့ခင်ဗျားအမကလဲထိုးတာတို့တကားကြီးပြန်ပါသုံးနေကြီးဟုတ်တယ်ပြန်ပါဘယ်လိုလဲထိုးတာတော့တန်ပါးလေးလဲထိုးလိုက်တာမျိုးပါဟုတ်ကဲ့တိုင်းဝေးရတာဝေးရဟင် ဟင်အာနိရပတယုံတရားဟာတင်ပါဗျာဟင်ဒီဒုက္ခပါရှိကုန်လို့နေတာကိုယ့်ကိုယ်ကိုမမြင်ဘူးသူရအမြဲတမ်းကုန်နေတာလေဟင်ဘုရားကပြည့်တော်တော်ကြီးလားသာလုံးမတော့အဲဒါတော့သံဃာ့လူတို့ထောက်ပေါ်ကြောင်းပို့ပြီးရပါဟင်အဲဒီကိုတောင်းနိုင်ကြီးတောင်းနိုင်ကြီးအဲဒီမှာပြောတာသူလောက်တာဟုတ်ပါဗျာသူသူတပည့်တော်ဦးတော်မျိုးသူတောင်းရသူတောင်းရတောင်းရ အဲသူကအိမ်မှာသမဂရလုပ်တာဟင်ဒါမျိုးတော့ခေလာဝလာသူသမဂရလုပ်တာအဲတော့ဦးဆုံးကြီးတပည့်ရင်းတယ်လေသမာနာဆောင်တယ်သူတန်ရင်းရဲ့ဇာတ်ထားထုတ်ပေါ်ကြောက်ပါဘုသူနဲ့တဲ့ကဘုသူလာကြည့်မင်းတို့ဟာကဘုသူလည်းမစုတ်ပါဘူးလားကွာကိုယ်ကလည်းလူတိုင်းတိတ်ကြည့်တယ်ဟင် လေမုန်းလေးကြီးတဲ့နေရာကိုယ်ရီကိုရှိတာလို့မှတော့အဲလိုလေသမားကလည်းသူ့မာနနဲ့သူရှိတာပဲဆရာဘယ်တော့လာလဲလို့ဟုတ်ပါပြောဟောလို့လည်းဒီနဲ့ထိုးမယ်လို့လို့ဝိုင်းခွဲသားတာလေဟောတာအဲ့လောက်ကြီးတာဟင်တဲ့တော့ဒေါသကြီးရင်ဒေါသကြီးနေလေးတွေလေးပါအောင်နင်းမထင်တော့ဖြီလိုက်ဘလောက်များမထင်တော့ဒီတကကြီးဟင်ဟင်ရာခကြီးနေတဲ့ချိန်ဒိမ့်ဒိမ့်ဒိမ့်ဒိမ့်နေ မျက်စိကိုမီးပွလောက်အောင်ကိုဖြစ်လာတာအဲ့ဒါအဲ့ဒါတို့ဒီဘာဘလောင်နေတော့ဟုတ်ဒီဘာဘလောင်နေထားတာတော့ဒီလိုက်ဘလောက်ပို့ဟင်ဟင်သုံးနေပြီပေါ့ဗျသုံးနေတော့ဒီကဟုတ်ကဲ့ဟုတ်ကဲ့နိုင်လိုက်ရောနိုင်လိုက်ပြေတော့လည်းတော့ဟုတ်လားဟုတ်ပါရဲ့ဒီနည်းနဲ့တို့အတွက်တူတယ်ပါဗျဒီနည်းနဲ့အတွက်တူအသက်တူရဲ့အကြောင်းဟာအဲ့ဒီဘွေဖြုံပြီးမှုတော့ စိတ်ကစားမှုကြောင့်တွေးမှုကြောင့်ဝင်လိုက်တော်လို့ဖြစ်တာဟုတ်ကြဝင်လိုက်တော်လို့ဖြစ်တာဒီလိုကတရားနဲ့တရားလည်းနဲ့မရအဲမရဘက်ကအာတန်နဲ့လည်းရင်တရားသင်ဘက်ကအာတန်နဲ့မရရင်တရားဟင်ဟင်ဒီဝါလာပါတော့ဟိုဟိုတကူရဲ့တကူတိုက်ရဲ့ဒီ ကျုံလို့ကျုံသူလဲရင်နိုင်သူတကူစိုက်တာပဲဗျာဟုတ်ကလားဗျာမှန်ပါဗျာဒီနည်းနဲ့တို့အဲ့လောက်ထိရုပ်သေးမှန်ပါစိတ်လည်းရုပ်သေးကိုယ်လည်းရုပ်သေးမှန်ပါအဲ့ဒီရုပ်တာပြီးသိချင်တော့မှန်ပါဗျာကိုယ်ကိုယ်လည်းရုပ်မှန်းသိရင်ကိုယ်ကိုယ်ကိုသူရောက်တန်နေမှသိခဲ့ရင်တခါရေးရှိသက်တိုးခြင်းပြီးမတိုးရတော့ပါဗျာဟင်မတိုးရတော့ကိုယ်ကိုယ်ကိုသူရောက်တန်နေမှသိပြီပြီးတော့ကိုယ်ကသူ့ကိုလည်းသွားပြီးတော့ဒီအောင်ကြိုးစားပေးနေတယ်လေ ခင်ဗျာနှလုံးဆိုင်ပြီးအောင်ကြိုးစားတာဖြစ်ခင်ဗျာရှင်းရှင်းအောင်သိမဲ့သူလည်းဒီဘာသာအာနင်းပြီးတော့ကြိုးစားအောင်ပါပဲခင်ဗျာကိုလည်းဒီဘာသာအာနင်းပြီးတော့စီရိုင်းနာနာနဲ့ကြိုးစားကြတာဟာခင်ဗျာရုပ်ဟိုးကိုကိုယ်တိုင်ပြီးတော့တို့ရရုပ်ဟိုးကိုကိုယ်တိုင်ပြီးကိုယ်ကိုယ်ကိုဘသူပေးခြင်းမတော်ဘူးခင်ဗျာဟေးပေးခြင်းဘူးပေါ့ခင်ဗျာပေးခြင်းတော့ဘာလို့ရအောင်ဝိပါကမှာဘယ်လိုတပိန်တို့ မိသားစုလိုက်ကိုတွတ်တာပါလိမ့်မှာဝိတာခမတွေနဲ့သူ့နေနေရောသူ့သားသမီးတွေရောဘယ်လိုလားသမီးနေမို့တော့သူ့မိမရောသူ့သားသမီးတွေရောပါဟင်တို့တော့သူတို့လည်းတုံးပါတို့တော့ညီမညာလေးနဲ့ခုနသူတို့ကိုညီမညာလေးနဲ့ထိပြီးတော့တုံးပါတုံးပါရှိရတဏှာနဲ့ဒီဆောက်ထားတဲ့ပုံပါမတုံးနဲ့တော့ဟုတ်ဟင်သုံးမမဲတခါကြီးတို့ ဟိုရွာတိုင်းနဲ့ပြောရင်တော့မင်းဦးသီးစတာတာမှန်နဲ့ပြီးဟုတ်ဘူးလေလည်းမတည့်တို့တို့အဲဒါသာကဒါလေးသုံးပါရမယ်ဆိုပြီးမင်းဦးသီးစမှပြီးဘယ်သူတော့ကလေးနဲ့လည်းရိုးရတယ်သူကလည်းထောက်ကြတယ်နပိပုဂ္ဂလိဟောဘုရားရှင်ကြီးပုဂ္ဂလိဟောနာနာဘယ်လိုဟောသာသောအောင်လို့ပြီးတော့ဘုရားတော်တော်ပါနေလို့တော့ပါ ဒီကဟိုလိုနေနေပြီးနေတော့ပုဂ္ဂလာပြောင်းအဲ့လိုကိုတနေ့ကိုတခါကြီးပါလို့ကျုံတော့ကမှတ်ယူတော့ဟင်ဆိုကြဝင်ပြီးတော့ဝင်ပြီးဖြစ်အောင်အဲအမှတ်ရှိညာရှိတာပဲလေဟုတ်ပါဗျာအမှတ်ကလေးနဲ့သုံးဖို့ပြောတာထင်တယ်ဟုတ်ပါဗျာအဲ့ဒါပေါ်လုံးသမားနဲ့ပြောရင်ခံသိခံသိဟုတ်ဗျာညတော့တခါ တစ်ချိန်ချိန်တော့အားရမှာဟုတ်ပါဘူးဟင်မိသားစုအတွက်လည်းအများအတွက်ကိုတရားကြီးတနေကုန်ကျွမ်းခံပြီးကိုယ့်ကိုတနာရီလောက်ပဲကျွမ်းခံစမ်းပါဟုတ်ပါဘူးကိုယ်အတွက်ကိုယ်အတွက်အပြန်ကောင်းကိုယ်အတွက်ကိုယ်အတွက်ဟင်သူတို့တွေတော့တရားကြီးဘယ်လောက်လုပ်သူတို့တွေတော့ဘယ်လောက်သူများအတွက်တော့ဘယ်လောက်လုပ်ခဲ့ပြီးတော့ဒီလိုပါဟင် ဟင်ခင်ဗျာတက်ချင်းကြီးကိုယ်အတွက်ကြတော့မအောင်လို့ကိုခင်ဗျာအဲ့အချင်းမရှိဘူးလားဗျာနိုင်အဲ့ဘယ်သူ့ကိုချစ်တော့ကိုယ်နဲ့အဲ့လိုဘယ်သူ့ကိုချစ်တော့ညဘုရားရရဟုတ်ကလားဗျာဟင်လုံညာဗျာဟင်ပါတော့အဲသံပြီးဖေးရနေမှုဒီနေ့သံမပြီးဒီနေ့ဖေးမပြီးဘူးဗျာဟုတ်ပါအချစ်ဆုံးဘူးဗျာ ကိုကိုကိုချက်ဆုံးချက်ရကုန်မှမသိတာပဲရှိတယ်သူဘောဒလာမင်းကသူဇနီးအတိတ်ဆက်မာနိကသူတေတော်နေလားဒီမှာလေဟင်တော်လည်းသိချုံပြီးပြေးလာတာဟိုရဖန်ရတဲ့သေမတမောမတမာနိကမာနိကဆိုတာလို့ပြောတာညမာတို့တော့ပန်းဥယျာဉ်ပိုင်ရှင်ပန်းဥယျာဉ်ပိုင်ရှင်ရဲ့ဘူးတော့ပန်းဆူရတဲ့ချင်းဆူ ဘုရားကတော့မောပြီးသိမတတ်ဖြစ်နေတာအဲ့ဒီအတန်လေးကြတော့အဲ့ဒီမှာတာယာပြီးငင်းအဲ့ဒီမှာထူတာပြီးအဲ့ဒီမာနိကရဲ့ဘောပေါ်ခေါ်သူအိတ်ဆိုတော့မာနိကရောဘာမှမဖြစ်နောက်ဟိုကတတိနောက်ကသုံးလုံးသုံးလုံးနဲ့အဲမြင်နေတာမအော်တာဘူးဆိုတော့သူသိတာအဲ့ဒီအနေညာလုံးလုံးကောက်နားတော်လေးတော့ဒီမှာလေးဆိုတော့ဘယ်သူမှလည်းပေါ်လို့မရဆယ်အချင်းဘူးလေဟုတ်ပါဗျာဒီညင်ညင်မတူဘူးလေအောင်းရတဲ့အောင်ခဲဆိုတော့ ဩဇလာမင်းကြီးကသူ့ကောင်မလေးပြင်းမာသူတွေကြွားပြီးတော့ရေးသားစကားပြောလောကမှာဘသူအခြေဆုံးလဲသူခြေဆုံးရတော့မောင်တော်ဘုရားရှိခိုးမာလိကာကပညာရှိပြပယ်ဖြေလိမ့်မယ်လောကမှာကိုယ်ကိုယ်ကိုခြေဆုံးပါဟာဩဇလာမင်းရဲ့လုံးကျူဆိုသူပြောသိချင်တာတမျိုးကိုကပြောလိုက်တာတမျိုးမကျေနပ်ဘူးဖះတော်အောင်ဖះကဟုတ်တယ်လို့ မာရိကဘက်ကဝန်ခံအတ္တသမံပေမနတ်တိပါလို့အတ္တသမံမိမိနဲ့တူတဲ့ပေမန်ချစ်စရာသည်နတ်တိပေမရှိဟုတ်ရဟင်ငရေဘူးကိုပဲနတ်တိဘူးကိုပဲအခြေတော့ကိုကြောက်စရာဘုံလုံးကိုပဲငရေဘူးမှာလည်းဘူးတယ်သူများဘူးမှာလည်းဘူးတော့ဘူးကိုပဲကြောက်စရာဘုံလုံးကိုနတ်တိဘူးမှာဘူးပြချစ်စရာဘုံလုံးလည်းဘူး ဟင်ဟုတ်ရဟင်ပြီးတော့တခါကြီးကအဲမရချစ်တယ်လို့လားပြောတာမရဘယ်နှကနောက်နောက်ဖေးကုန်းပြီးတယ်ဘာဝေဘုံတခါကြီးကြောက်ကိုကိုကြောက်ပါလားဟုတ်မလားဗျဒီမှာသူချစ်လို့ဟုတ်ကဲ့ဖြစ်တာအမှားတော့ပြောနေတာပါဟင်မရဘယ်နှကကြီးကျုပ်ပေးဘူးကျုပ်ပေးဘူးပါဘယ်နှကကြီးတွန်းပေးဘူးတခါကြီးကိုဟိုချက်တာ ဖြူသွားတယ်ဟုတ်ကလားဒီမှာအေးမင်းကဘယ်နှခါဓမင်းခုန်ကျူးကိုယ်ကိုကြောက်နေရမယ်ဘယ်သူကိုကျူးလဲဟုတ်ကလားဗျာဒီမှာဟေးဒီမှာဗျာဟေးချစ်ရကောင်းမှမသိတာချစ်တာကိုကိုကိုချစ်တော့မရပါလေကိုကိုယူတာဆရာတော်မို့ဟုတ်တော့ဒီမှာဗျာဟေးကိုကိုယူတာမရချစ်တော့ကလွတ်တော်တော့ပြောကိုကိုယူတာ 东岸的，哎，七零年那青年的都在地里头，哪都能住到那青年的，哪都来就没得了，东岸那些该木了，不对的，嗯，过个一家哪家过七路，大家大家改一下，对啊，那个过不着，过对，过马路，军那军训的对，边，都没一桌饭。 ကျွမ်းလာပုဂ္ဂလာတခါကြီးရှေးကျွမ်းလို့ခုဟိုကိရိပါချင်းတဏှာချင်းဖြစ်သွားပြီပြန်ပါကျွမ်းဘဝတော့ရောက်သွားပြီကိုကျွမ်းခါပေါ့ပြန်ပါဗျအဲ့တော့ကျွမ်းခါတော့ကျွမ်းွက်တော့ကျွမ်းလို့တော့နေလို့ပေါ့တာညဖို့ဖို့ဒီတော့ဖယ်နေတော့တဏှာကြီးလောက်တဏှာကြီးလောက်ပြန်ပါဗျအဲ့ဒီတဏှာကြီးကိုသူ့ဝေဘူးဆရာတော်ဘုရားကြီးပြောလို့ပြောရတော့ပြင်းတယ်လို့ပြောတယ်လို့ ဟုတ်ဟောထားပြီးလို့အတိတ်ထတင်လို့ဟုတ်လားပြင်းတယ်လို့ကြော်တယ်လို့ဟောထားပြီးလို့ဘယ်ရာမျိုးမဆိုမကျင့်ဘဲနဲ့တက်တာရှိပါဘယ်ရာမျိုးမဆိုမရင်းနှီးဘဲနဲ့မပြောပါဘူးရင်းနှီးမှပြောကြတာရှိခဲ့ပါအကြကမာလေးချက်ချင်းလဲတက်လို့လားတက်ပါဘူးတော်တော်လေးကြည့်ယူပါရင်းနှီးရရရင်းနှီးကူနဲ့ရင်းနှီးကတော့မပြောဘူးလားဟုတ်ပါဘူးအာဟုတ် သတံတို့ကိုယ်တော့ပါတယ်ကွာမေးဒါလည်းတော့သူကလာကုန်တော့တကားလျှောက်ဘူးတဲ့တကားချင်းလိုက်ဆိုတာလျှောက်ဘူးလားတော့ပါများတော့ဘုရားချိုးကိုလာတော့တာချင်းလိုက်ဟိအောင်တော့ချိုးကိုလာတော့တာဘုရားနှခမ်းလေးကိုရက်ကိုနေရမှာလေဟုတ်ပါဘူးဒီနေ့လာရင် သင်ကြိုက်တော့တာရင်းရတာတာဟုတ်လို့ရှိတော့တာပဲဟုတ်နော်ပြန်ပါအဲ့တော့တရားလဲအဲမထိုင်ရင်လဲထိုင်ထိုင်ရင်လဲထိုင်ဟုတ်လားပြန်ပါဘုဖြစ်လက်ထားပြန်ပါပြီးတော့တခါကြီးရတက်တက်လို့မရှိရဘယ်ရက်ကဘယ်ရက်ဒီအဋ္ဌာမျက်ရှိအဲ့ဒီအဋ္ဌာပြီးပါရမီကိုစိုက်တဲ့ဒီစေပါတဲ့အဋ္ဌာမျက်တော့ပါဘူးပါပါပါအဋ္ဌာဘာသူရတိချက်ကိုဆိုလို့တယ် ဒီချိန်ဒါလို့မယ်သူဘလောက်ရေးကြည့်နေတယ်လုပ်ကိုလုပ်တယ်တင်ပါအဲ့ဒါတိတ်တော့ဒီဒီကနေ့တော့ညောင်းသေးလို့လေဒီကနေ့တော့ပြန်မောင်းသေးလို့လေဆိုတော့ဆင်ကျင်မရှိအောင်အဲ့ဒါမြင်ကပြောတာဒီမြင်ကမြေရာကွက်ဖြစ်တယ်ဒီညာလို့ကမြင်ကမြေရာအတူနဲ့ကွက်ဖြစ်ပြီးကွက်ကွက်ဆက်တာရှိတယ်တင်ပါဟုတ်ကလားဗျဒီသူခိုင်းမိတာစိတ်ကိုကိုညာကဝင်ခိုင်းတော့ကျေနပ်မလားဗျာကျေနပ်ဟင်ဟင် သူ့ကြုံသူ့ကြုံကိုကြည်မယ်ဆိုတော့တခင်ကဂျင်းနမလာတာတခါကြီးအဲမဂျင်းနရင်ဘာလို့ချက်မှာလဲတခင်နေတော့မော်ဒီလို့တခင်နေတော့နောင်ဒီလို့တခင်နေတော့ဧည့်သည်လာနေလို့လေခုဘုတ်တစ်ခုနဲ့အတွင်းနဲ့ဖြစ်တာဟုတ်ပါနားမရောနဲ့လုံးချာစီလုံးတာလို့နေပါဗျာဟင်တင်ပါဟိုမအောင်ထားပြောအောင်လေသူတို့ဟိုအေးမန်တိုင်းဟိုနေရာယူသွားတော့ဥကြောတန်းကိုကျူးကြောတန်း နိဆောင်ကိုဒီတိုင်းဝင်ဖြစ်သွားတာဒီမှာလေအဲ့ဒါကဒါလို့ရမယ်ဆိုမဖြစ်မနေလို့ပါဟိုသူနဲ့ဟိုကော်ပီရိုက်ပေါ်တဲ့ကဘုံဘုံကြီးဟိုကိုသွားဘုံဒီကိုဝင်ထွက်သွားလာနေတာသူကြောက်ဘူးလို့ပြတာဟင်ဆွေးစားတယ်သူကောဘုံမင်းအလေးရောတဲ့ဘုံကိုသွားပြီးတော့ကြမ်းတယ်မူလာနေတော့မရိုက်တယ်ဟုတ်လားမှန်ပါအဲ့တော့သူတကယ်ကျတော့ဟာဘောဘုံကြောက်ကပြီးလို့သိလို့မဟုတ်ဘူး ငါဆူလာပါမယ်လို့ဆိုလို့တယ်ဒိဋ္ဌာန်တယ်ဟုတ်ဒိဋ္ဌာန်တယ်သူရဲ့စိတ်ကအတိတ်အတိတ်မထမ်းမဲလည်းကိုထမ်းနေတာတိကျတယ်ခေါ်ဘူးခေါ်ရပါတိကျတယ်လည်းခေါ်လို့ရတိကျကောင်းတယ်ကိုခေါ်လို့ရဟုတ်ပါဘူးအဲ့လိုဘယ်မှာကြောက်ဘူးတက္ကမလို့တက္ကနဲ့ပုံစံခေါက်စားပဲလူမရိုက်ဘူး ဇာတ်ရလို့ဒီတိုင်းရင်မတော်ဘူးလေအဲ့ဒီခေါ်ဝင်တဲ့ဘုန်းတော်ဖြတ်ဆောင်နေပြီဖြတ်ဆောင်ပြီးမှပြန်ရောတယ်ဒီနေ့ဒါလို့ပြောတာဟင်ဒိဋ္ဌာဒိဋ္ဌာလို့ဒိဋ္ဌာချင်းဟင်တဝရဝဒိဋ္ဌာတင်တဲ့အလုပ်တော့မဟုတ်ဘူးပေါ့စိတ်ကူကအဲ့ဒီအဒိဋ္ဌာကစိကံကိုတောင်းယူလာမှုဖလားတာပြောတာဟင်ဟုတ်တော့ဒီအဒိဋ္ဌာကစိကံကိုတောင်းယူလိုက်တဲ့စိကံရဲ့အဖန်ကျင်ပဲအပြင်းမဝင်နိုင်ဝိရိယပါရမီကိုထိုက် လိုက်ပါဒကာကြီးမှာအေးရှင်ကြီးတုံနေခဲ့အပြည့်ကြီးဟိုလိုမတော့ခေါက်ရမို့အကြအသေးတစ်ခါတည်းဖြစ်တတ်ပါအေးရှင်ကြီးဟုတ်ကဲ့အဲ့ဒီချိန်ကျကိုလုတ်တဲ့အတိတ်ထကိုလုတ်တဲ့နေရာလာအာရုံပြုလိုက်ဟုတ်ကဲ့ဟုတ်ကဲ့ဒီဒါပြီးဘုရားအယုံပြီးဘုရားတပည့်တော်ဘယ်နည်းဘယ်ကသာဘယ်လိုဘယ်လိုအဲဘယ်လိုဘယ်နည်းကိုတို့ ဒေဘာဝနာနဲ့ဘုရားအဋ္ဌာယူခဲ့ပါသည်ဒီပြစ္ဆာတကမှန်ကန်ပါလေစိတ်ထဲကဟင်မှန်ပါသူရှိသွားပြီမိဘတွေကတော့ဖြစ်ကုန်မှာပေါ့မှန်ပါဟင်ဒီအချိန်ကြာတဲ့ကိုကိုလည်းကြည့်ပြီးတော့ဒီကူမဟုတ်သူရှိလို့ပြောပြောရမှာဘူးစိတ်ထဲကစိတ်ထဲကတို့ရင်စိတ်သမားတွေပုံပြီးတယ်မှန်ပါဗျာဟုတ်ဗျာဟုတ်ပါစိတ်ထဲကလာပြောစိတ်သမားပုံပြီးလေလားဟုတ်ဗျာသူတို့မှာစိတ်နားတွေရှိတာဘူးဗျာမလေးတာဘူးလာပြီးတော့ ကိုယ်နေပေးရတယ်ဟင်အဲကိုယ်နေပေးရဆိုလို့ဒီလိုဟိုလိုမဟုတ်ဘူးသူ့အတူအေးကိုယ်စိတ်ဆက်မဲ့တွေ့တယ်လေကိုယ်နဲ့ရင်းနှီးသူရောဟာသူပါနေကိုကအမခံလာလို့ရှိတယ်ဟုတ်ပါဘူးဟုတ်ပါဘူးတို့တို့တွေပြီးမဲ့ကိုယ်တနာသူပေါ်ရင်ပေါ်လာတယ်သူတို့ကပိတ်ပိတ်ကျေပေါ်ပိတ်ညှို့နေတာဘူးကြဟုတ်ပါဘူးဟင်တနာအောင်လုပ်ပြီးသူ့ရဲ့ကြမှာနှုတ်လိုက်တာလည်းရှိတယ်ဟုတ်ဗျာဓမ္မမဟုတ်သူတို့ရဲ့အာကောင်းတာကြီး အသေးအဖွဲ့ကြီးတစ်ခုခုစိတ်ဓာတ်ကြီးတစ်ခုခုရဲတပ်ကြီးတစ်ခုလာလို့လက်လွတ်ထွက်ပြရတာပဲရှိတယ်ပါပါအဲ့ဒီနည်းနဲ့ကေတာနဲ့ခင်းကြီးနဲ့လာကေတာမဟုတ်ဘူးဗျမှန်ပါဗျဟုတ်ကလားဗျတခါကြီးနာပြောအောင်ပဲသပိတ်အောင်တရားတော့တို့တခါကြီးကြုံကြလာလားဗျဒီကဘောပေါ်လာတယ်မှန်ပါဗျဟင်ဘာဘာတော့လဲမှာတိတ်ကြီးကြုံကြတာဟုတ်ကဲ့ဟင်အဲ့ဒါညကြတယ်ပြင်းတယ်လားတို့ကြုံဖြစ်ပြီးသွားတယ်အပိတ်အောင်ဟုတ်တာတော့အမှန်ပဲဟုတ်ပါ တပည့်မဟုတ်တာတော့မှန်ပဲသူဆရာမနေပဲတပည့်မဟုတ်တာတော့မှန်ပဲသူကဟိုမှာလာပြီးကြိုးချင်တာတပည့်ရတယ်ဘာလို့ဆိုတော့ဒီတော့မမဟုတ်ဆက်ပြီးဆရာတော်ကမင်းတို့လူတွေသူကတားပြီးတော့အဲတော့ကြတော့ဒီလိုတောင်းနေလို့ကျွတ်တဲ့တောင်းနေလို့ဆိုတော့ဒီကောင်ကဘလူလေးတွေဒုက္ခရောက်တဲ့ပါပါပဲလို့ဒါပဲပြောတယ်။မကြဘူးတောင်းလို့လည်းတွေ့တယ်။အဲဒီတော့ဘယ်ဆက်ခံရတာလဲ။ ဒါကဟိုအဋ္ဌံကြောင့်သစ္စာထိုက်တာကိုဆိုလို့တင်ပါဗျာအဋ္ဌံကြောင့်ဝရိယထိုက်ဝရိယပါလို့သစ္စာသုံးခုပြီးမှထင်ပါတင်ပါဟင်မလုတ်ချင်ဘူးလားတခါလုတ်ချင်ပါတင်ပါဒီလောက်ကောင်းတင်ပါလုတ်တင်ပါပြီးတော့သူတရားကစက်ဥပ္ပကလေးတွေစားရတယ် ကျက်ဦးပြုတ်ထားတဲ့ကျက်ဦးကလေးငယ်သားတော့ဘယ်ဟာကောင်းတယ်ဘယ်ဟာမကောင်းဘူးသိလားမသိဘူးမသိတော့အခွန်လိုသားမှာအခုလိုပါသားမှာအကာပြောပါနဲ့နဲ့တရားကလည်းဒီလိုလည်းမသိတာသားတာတော့အခွန်ရင်ကြရပါဟုတ်ပြီလားဟေးသာသာသာရောရတာမရှိဘူးကြအကာဆိုတော့ဘယ်နည်းနည်းတော့ဆုံးသွားတာ အနှစ်ရောက်တော့တယ်လို့ကောင်းကောင်းအေးပြတို့တရားကလည်းအေးပါဟုတ်ပါဟုတ်ကလားဗျဟုတ်ပါဗျစာနေမှာတော်တော်လေးဟိုကိုရောကြီးကနေပြောတယ်ဘယ်နာနှစ်ပါလေးလို့မျက်စိမိတ်ချောက်ချမ်းနေလို့ဦးတာသူကလည်းဖြစ်တာပြောတာဟေးမှန်ပါဗျတို့တို့ဥပိ္ပယေနမအငယ်ဆုံးတော်မှုစွာယောဂလည်းယောအားလည်းအားအင်းကြီးတော်သွားတရားအဲ့တော့ဟိုကပြောတယ်အပူရဲ့ ဟိုဆယ်ဝကိုဂျိုင်းဆောင်တယ်လို့ပဲဒီဝင်လေထွက်လေဒီဝင်လေထွက်တဲ့နေရာနှာတိကြားလေးမှာတတိထိုးပြီးတော့အဲဒီကနေစောင့်ပြီးတော့ဖွင့်ရတယ်အဲ့ဒါပြောအဲ့တော့မဘူးတဘောပေါ့သွားတာဆယ်ဝမှာဂျိုင်းဆောင်ကြီးဲ့ကြောင်းလေးရောက်ရောဝင်နေဘယ်နှငါလာမှာပါလဲစောင့်ဘယ်ဘယ်နှငါဘယ်မှာဘယ်ငါလာမှာပါလဲစောင့်နေတန်းလေးကုန်ပြီ လိုက်နေကြတော့အင်းကြီးဆရာတော်တော့ဆော့ကိုလိုပြောလို့မှတ်တာလည်းတနေကုန်ပဲငါတို့တကောင်းမှလို့ဘောင်းလို့ဟုတ်ကဲ့ဟုတ်ကဲ့တခိုင်းဦးနဲ့အားတော်လေးကိုဒူပြောတာလည်းမတော်ဆောင်ဘူးစိတ်ဥပ္ပမလိုက်ချာဘူးဘယ်ဟာခုံလဲဟာဘယ်ဟာအကာပဲပေါ့နော်လေဒီဟာရတာမှန်ရင်မှန်ရင်လည်းသူ့ဟာသူ စိတ်ကြောဇံလုံးကရတာတစ်မျိုးစိတ်လို့လားနှုတ်တာတဲ့တော့ရတာတစ်မျိုးစိတ်ကြောင်းလေအဲအတွေ့လည်းကြောင်းတာလေအတွေ့ကြောင်းတော့အတွေ့လည်းကြောင်းတာမှန်ပါပါဟုတ်ကြဟုတ်ပါဒီကိုယ်စိတ်ရင်ရင်လာတယ်တိုင်းရတာတစ်မျိုးမှန်ပါဒီကိုယ်စိတ်ဓမ္မတတီးပြီးဆိုရင်တီးတယ်တိုင်းရတာတစ်မျိုးသူကသူဖြစ်တာပေါ့ငါစာကုန်များလိုက်စာလို့မလားဘူးဇာတော့ဒီတည်းရဲ့ဒီအဲ့ဒါတော်လုံးနဲ့ပြောထိုးထိုးထိုး ထိုတိဘောကသူ့နေနဲ့အသေးဝင်ပြီးတော့ဘုံသွင်းလို့ကြိုးစားတာထင်တယ်ဟုတ်ပါဘူး။ဟုတ်ကလားဗျ။သူ့အနေနဲ့ထိုးပေါက်ပြီးဘုံသွင်းလို့ကြိုးစားအဲ့ဒီချိန်မှာဘာအတွင်းပါလဲ။ဘာလို့မှရှိတော့လေဒီလိုတဲ့။ဟုတ်ဗျ။တရားကြီးတို့ကလည်းပြောတယ်ဟွာလားဗျာ။တဏှာကြီးဆိုတာစက္ကန့်ပုံ3600။ဟုတ်။3600ကိုတရားကြီးဝေလီတစ်ချက်ကို50ကန့်နဲ့ပြုတ်ဘယ်လောက်ရှိမလဲ။ပြန်ပြီးတော့3600 စက္ကန့်မုံ၃လုံးထောင်းငွေလေးတစ်ချက်ကို50စက္ကန့်လို့ပြောကြည့်မယ်920 920ကျွေးစီပေါင်းဝဲတော့အလကားမဖြစ်ဘူးဟေးမချက်သွားတစ်ချက်ကရွေးစီရွှေတစ်စီမဟုတ်လားတခါကြီးမချက်ပေါင်း920ရှိပါသေးတယ်ဟေးဟုတ်ဗျာမင်းကလားဟေးဒါသာဆိုသူ့မိကမောလာရင်တခါကြီး အဲအရက်သမားကအချိန်ကြရင်အရက်ပတိကြတာရတယ်ဒီချိန်ဒါမလို့လားမနေနေတော့ဒီချိန်တရားထိုင်နေတာဒီချိန်ဒါမလို့လားနေကိုမနေနေတော့ဘူးကြအဲ့တော့ဖြစ်လာမယ်ဟင်ဟင်အဲ့တော့ဖြစ်လာမယ်ဒုစာပြီးတော့အေးပါပြီလာခဲ့ရုပ်ခဲ့လို့တရားကူကဆောခေါ်နေတာသူများကခေါ်မှာမဟုတ်ဘူး ကိုရှိတဲ့ဓမ္မတာအသာပြုကိုပုံချက်တယ်ဒါတော့ကြည့်ကြရမှာဟုတ်ပါဗျဟင်တရားကြီးဆက်ကြမဲ့ဆိုလို့ပြောတာဟုတ်ပါအောက်စီရင်တော့ညင်ညင်တိုင်းထားလိုက်လေဒီမှာဘာမှမဟုတ်ဘူးပြောပြီးထားတယ်သူကမလို့ဆယ်နေတယ်အဲတော့စူးစမ်းဖို့မလိုဘူးဟင်ဟုတ်ပါတစ်ချက်တက်တာဆိုတော့နည်းနည်းတော့အားသက်ရမှာပေါ့ အောက်ကိုချိုးချနှုတ်ချလို့မရဘူးကြာဟုတ်ကလားဒီမှာနည်းနည်းတော့တက်ရတာတက်ပြီးတော့အားပိုက်ရတက်မိမမလားတကားကြီးတက်ပါဘူးဟုတ်ကလားကြာတင်ပါဟင်တင်ပါခဲတရားမှယူတယ်နှမ်းပြောပြတင်ပါဒီတော့ရန်ကုန်မှာမှားတော့ဟင်မှားတော့အေးဒီတိုင်းကြီးပါတော့လုံနေကြဆိုပြီးအေးကြီးအေးဆက်မလုံးနဲ့ဟင်ဒီနေ့ကတမန်ကြီးတမန်ကိုမရောက်နေပြီအေးကြီး ဒီမှာအိမ်မင်းကအဝေးကြီးလားအကြီးကြီးလားအကြီးကြီးလေးပါဟင်တို့အရွယ်နဲ့ပြောရင်လေဒီမှာအိမ်မင်းကဓမ္မပြုတယ်လို့ဟိုမှာဒါကချိန်မစားဘူးဟုတ်တော့မှပိုင်းတော့မှပယ်မိရတာမသိတာပိုင်းပါဟင်တို့လည်းပိုင်းတော့မှကျေဘာဆက်ပြီးတော့ဝင်နေတော့အနာနာရောက်နေပြီရှင်လေဒီမှာဘုရားခဏတော့တန်တန်အေးကြီးဒီမှာဆက်တော့ပါဟင်ဒီမှာဟင်ဒီကနေ့သူမင်းကပြောပါတယ်လားသူမင်းကသူ့ဝင်ကြတယ်လား မဲအိမ်လူတော့လည်းတော့တော့ဟောဒီရရတယ်ဟိုတော့လုံးတော့လုံးပါခုနတော့မလို့ရဘူးပြောတာမှရှိတယ်လေဒီမှာမဟုတ်ဘူးမားရတယ်ခုလိုတော့တော့သူ့အလိုပြောက်ဒါကိုကအိမ်မှာဘယ်လိုဒါသမီးငယ်တုန်းကအခုကျတော့ဟိုမှာဒီကအလိုလိုပေါ့အသက်ကြီးတဲ့အခါကျတော့သူကလည်းအဲ့လိုမနေချင်ဘူးဒီမှာနေချင်ဘူးဒီမှာလည်းအဆင်မပြေဟိုမှာတော့ဘယ်လာဘူးလေဟေးဒီကသမီးချစ်တော့ သမီးကြုံခံတော့ညီမကြုံခံတော့ပေါ့အဲ့လိုဖြစ်တာဟင်တင်ပါဗျဟုတ်နော်ကိုကသမီးကြုံခံတော့ညီမကြုံခံတော့မှာပေါ့ဗျတင်ပါဗျလောက်မှာပဲနေတာကမလုံနဲ့လို့ပြောတာဟုတ်ဘူးလေတင်ပါဟင်ဒီတစ်ဖက်ကူကြိုးစားရင်ကိုယ့်ဘက်တစ်ဖက်ကလုပ်ဖို့ပြောတာတင်ပါဟိုတခါကြီးကဟိုစာရဲတိုင်းပြောရရင်ကြီးလို့ကြိုးစားလို့ပြောတင်ပါကြီးကနေတွေ့မှာနော်ဒီကြီးကစာကောက်ပြီး ရံလို့တစ်ဖက်ကကြည့်တစ်ခါလေးပဲလုံးမယ်တို့လုံးငင်းငင်းဒီအစာကိုကိုယ်ကောက်ထားမယ်တစ်ခါကောက်တယ်တစ်ဖက်ကရံသူကိုငဲကြည့်ပါလေကြည့်လို့ထားလေတို့လုံးငင်းငင်းကြီးနဲ့ဒါကြီးငင်းစားနေတာမျိုးငင်းလုံးနေတာမျိုးမဟုတ်ဘူးတင်ပါဗျအဲ့တော့သူကလည်းညီးတယ်ညီးချိန်မနေနဲ့တင်ပါတစ်ဖက်ကရိုးရိုးတန်ငါမြည်တဲ့ချက်ထူးလိုက်ရင်ဘာလို့ဒီလိုရောင်သူကလေးဘွားနဲ့ပြစ်ပါဟုတ်ဗျာ တင်ပါဗျာဟင်သူတို့ဒီတော့လေးခွားနဲ့ဘုံဘုံမထင်တော့ဘာနဲ့ပြစ်မတော်မူရအတန်လေးနဲ့ပြစ်ပါဟင်ဝေအကြတော့တာလေးနဲ့ပြစ်ပါတင်တယ်တင်ပါဗျာဟင်ပြစ်ပြပါဗျာအဲ့တော့တစ်ဖက်ကငင်းထိန်တာတိတ်ပေါ့တစ်ဖက်ကတတိနဲ့ကိုယ်လုံးကိုယ်တို့ဖို့ပြောတာတင်ပါဗျာသူကဘယ်လိုမှမပြောတော့ဘူးလေဝတ္တရားရှိသေးတာဟုတ်ဟုတ်နော်ဒီတခါနဲ့နှလုံးမပြီးနိုင်ဘူးလားတခါကြီးပြီးနိုင်ပါဘူးညတိုင်းလို့ခုနကပြောတယ်တဏှာကြီးတော့ကိုယ်ကို ဟုတ်ကြဒီကိုယ်စိတ်ကိုပူရာကအေးအောင်ပူရင်တိုင်းမှာတယ်ဟုတ်ပါတိုင်းနာပူလို့တိုင်းပူရာကအေးအောင်ကျူစားတာအေးလာရင်စိတ်ပူခြင်းမှုရှိလာရင်စိတ်အားကောင်းမှာစိတ်အားကောင်းလာရင်အရာရာကိုကြောက်ဖြတ်နိုင်မှာဟုတ်ပါဟုတ်ကြအဲ့လောက်ကြီးလုံးဝမှာဗျဟုတ်ပါဗျလုံးနိုင်ပါမလားလုံးပါမယ်ဗျတရားကြီးလေးလို့အမလည်းအဲ့တိုင်းပြောရှင်ပါဗျဟုတ်တော့မယ်ဗျဟုတ် တေဟာလေးကိုကြည့်သွားရမှာဘသူပါမှာတော့ဒီမှာမပါဘူးခင်ဗျမိတွေသမီးတွေလိုက်ပါတော့မလိုက်ပါဘူးခင်ဗျသူသမက်ကဟိုသူသမက်ကဟိုနိုင်ငံသားတော်တယ်လိုက်ဘူးလိုက်ဘူးအဲဒီဆိုလေးပေါ်ဆိုလေးအဲဒီဆိုလေးနိုင်ငံသားအောင်ဆိုပုဂ္ဂိုလ်လေးခင်ဗျဒီမှာကကိုကြည့်ကြရမှာဒီမှာဟင်ပြန်တော့ကိုကြည့်ကြရမှာဗျဒီမှာပြောပြခင်ဗျအမပြောပါဗျဟင်အပြန်ကြကိုကြည့်ကြရမှာ အဲ့တော့ဘုရားကြီးပြန်ဘုအိမ်ကြံလာကိုပိတ်လို့လေဟင်အဲ့ခုနတို့သူတို့ပြောတဲ့ကအစားနဲ့ပြန်ကောင်းလို့ဟိုငင်းကန်ကြမလားငင်းကန်ကြမလားသာသာမေ့ဟောစီအနေတိုင်းမှာငင်းကန်ကြဟုတ်ကြအထက်တည်းငင်းကန်တဲ့ဒါပဲရှိနေတယ်ဗျာပြောပါဗျာဟင်ပြောပြဗျာခင်ဗျာမှာပြောပါဗျာဒီကေနာသာတို့ပြောပါ နာကြဒုက္ခရော